မြတ်စွာဘုရားတန်ယုတ်တနိကေမဟာဝေကတန်ယုတ်ပါဠိတော်မှာမြတ်စွာဘုရားဟောကြားတော်မူတဲ့အာဝရဏနိဝရဏသုတ်တန်တရားသုတ်တန်ရဲ့နာမည်ကအာဝရဏနိဝရဏသုတ်တန်တရားဒီသုတ်တန်တရားဟောပြရရင်အကြောင်းကဝိပဿနာတရားရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်တွေမှာ ဝိပဿနာအန္တရာယ်ဖြစ်ပေါ်ရှိတဲ့တရား၅မျိုးအဲ့ဒီ၅မျိုးသိဖို့ရန်အတွက်ဟောပြရတယ်အာဝရဏနိဝရဏသုတံတရားနိဝရဏတရား၅၅မျိုးပါပဲအဘိဓမ္မာကျမ်းဂန်များမှာတော့နိဝရဏတရား6မျိုးဘုရားကဟောတယ်ဒီသုတ်တန်ကြတော့နိဝရဏတရား5မျိုးဟောတယ်မြတ်စွာဘုရားသုတ်တန်နဲ့အဘိဓမ္မာအဲ့ဒါလို့ ဟောတဲ့အခါမှာခြားနာချက်တွေအများကြီးပဲရှိတယ်။သုတ်တန်ကိုသာလေးလာပြီးတော့အဘိဓမ္မာကိုမလေးလာပြန်ရင်လည်းညင်းစရာဖြစ်နေတတ်တယ်။နိဝရဏတရားကိုအဘိဓမ္မာဒေသနာတော်မှာ6မျိုးဘုရားဟောတော်မူတယ်။ခုဟောတဲ့သုတ်တန်တရားကြတော့5မျိုးဘုရားဟောတော်မူပါတယ်။ပင်စီမေဘိကဝေအာဝရဏနိဝရဏံ စေတသောဥပကိလေသာပညာယဒုက္ကလိကာရဏကတမေပင်စကာမေသံတော်ဘိကဝေအာဝရဏောနိဝရဏောစေတသောဥပကိလေသောပညာယဒုက္ကလိကာရဏောဗျာပါတော်ဘိကဝေအာဝရဏောနိဝရဏောစေတသောဥပကိလေသောပညာယဒုက္ကလိကာရဏောထေနာမိတ်တံဘိကဝေအာဝရဏနိဝရဏံစေတသောဥပကိလေသံပညာယဒုက္ကလိကာရဏံ ဩတိသကုကုသဘေခဝေအာဝရဏနိဝရဏံစေတသောဥပကိလေသံပညာယဒုက္ခလီကာရဏံဝိသိကိစ္စဘေခဝေအာဝရဏနိဝရဏစေတသောဥပကိလေသပညာယဒုက္ခလီကာရဏံဘေခဝေယဟန်တို့ပင်စ၅မျိုးကုန်သောဣမေဓမ္မာဤတရားတို့သည်အာဝရဏကုသိုလ်တရားကိုပိတ်ပင်တတ်ကုန်၏ နိဝရဏံကုသိုလ်တရားကိုတသိတကုန်ဤစေတသောစိတ်ကိုဥပကိလေသာညင်ညူစေတကုန်ဤပညာယပညာကိုဒုက္ခလီကာရဏအာနေအောင်ပြုရကုန်ဤထင်ရှားတဲ့တရားပါပဲဒီနိဝရဏတရား၅မျိုးဆိုတာဟာဖြစ်ခွင့်ရှိတဲ့ကုသိုလ်တရားကိုပိတ်ပင်တတ်တယ်တားဆီးတတ်တယ် ကုသိုလ်စိတ်တွေကိုလည်းပဲငြင်းညူးစေတယ်အသိပညာကိုလည်းပဲအားနဲ့အောင်ပြုတယ်ဒီတရား၅မျိုးဝိပဿနာအထက်မှာတော့အန္တရာယ်အစစ်ပေါ့ဒီတရား၅မျိုးကုသိုလ်တရားကိုပိတ်ပင်တတ်တယ်ကုသိုလ်တရားကိုတားဆီးတတ်တယ်စိတ်ကိုငြင်းညူးစေတယ်ပညာကိုအားနဲ့အောင်ပြုတယ်ဆိုတော့ဝိပဿနာအထက်မှာအန္တရာယ်စစ်ပဲအပြင်လောကမှာနေတဲ့ခါမှာလည်းပဲအန္တရာယ်အစစ်ပါပဲဒီတရား၅မျိုးက နိဝရဏနိဝရဏဆိုတာဇာနာတိကံနိဝရတိတိနိဝရဏာနိတဲ့ဒီလိုဆိုတယ်ကျန်ကမြန်မာကဇာနာတိကံနိဝရေနိဝရတိတိနိဝရဏာနိဇန်တရားမဲ့တရားဖို့တရားများကိုဖြစ်ခွင့်မပေးပဲတမ်းမြင်ထားတော့ကြောင့်နိဝရဏခေါ်တယ်ဒီနိဝရဏတရား၅မျိုးတစ်ခုခုယောဂီယတန်တံမှာ ဖြစ်နေပြီဆိုရင်ဇန်တရားလည်းဖြစ်ခွင့်မရမတရားလည်းဖြစ်ခွင့်မရဖို့တရားလည်းဖြစ်ခွင့်မရလောကီကုသိုလ်တရားတွေလည်းဖြစ်ခွင့်မရဘူးသူကတာစီထားတယ်တတ်မြင်ထားတယ်အဲ့ဒါတော့ဒီပြစ်ကြည့်တဲ့တရားအဲ့ဒီဆိုးတဲ့တရား၅မျိုးတဲ့အဲ့ဒီ၅မျိုးဇန်စရှိတဲ့ကုသိုလ်တရားကိုကျန်ငံငါတော့ဖြစ်သူကို မြင်မြန်တဲ့စိတ်ကိုထူထောင်တဲ့နေရာမှာအနှောက်အယှက်ပေးတဲ့တရား၅မျိုးပါပဲမြင်မြန်တဲ့စိတ်ကိုထူထောင်တဲ့နေရာမှာအနှောက်အယှက်ပေးနေတဲ့တရားဘယ်လိုမျိုးအဲ့တော့မြင်မြန်တဲ့အထက်တန်းကိုတက်မဲ့ပုဂ္ဂိုလ်များမှာဒီတရား၅မျိုးကိုရန်သူဆိုတာမှတ်သားထားဖို့လိုအပ်တယ်နော်ဆိုတဲ့တရားမျိုးတဲ့ကုသိုလ်တရားဇံမယ်မြတ်ကိုမေတ္တာတတ်သည့်အလီလီနိဝရဏခေါ်လို့ဘုန်းကြီးဆောင်းလေးစီထားတယ် ဆိုကြည့်ကုသိုလ်တရားကုသိုလ်တရားဇံမဲ့များကိုဇံမဲ့များကိုမေတ္တာဓာတိမေတ္တာဓာတိအလီလီအလီလီနိဝရဏခောနိဝရဏခောကုသိုလ်တရားကုသိုလ်တရားဇံမဲ့များကိုဇံမဲ့များကိုမေတ္တာဓာတိမေတ္တာဓာတိအလီလီအလီလီနိဝရဏခောနိဝရဏခော တုတ္တယဇံမဲ့မြကိုမေတ္တာဒတိအလီလီနိဝရဏခောသုနှခေါသု လီလီဆိုတာများပါတယ်အမြတ်တရားအမြတ်လို့ဒီပဲရပါတယ်ကုသိုလ်တရားဆံတရားမတရားတွေကိုမေတ္တာတယ်တတ်မြင်ထားတယ်တတ်မြင်ထားဆိုတော့မဖြစ်နိုင်အောင်သူကနှုတ်ဆက်ထားတာပဲတရားတွေကိုဘယ်မျိုးရှိသလဲငါမျိုးငါမျိုးတခုချင်းပြောသွားမှာပေါ့နော်ကာမိသန္တောဘိကဝေအာဝရဏောနိဝရဏောစေတသောဥပကိလေသောပညာတုပလိကာရဏောဘိက္ခုယဟန်တို့ကာမိသန္တောကာမိသန္တာနိဝရဏတရားသည် ကာမေဆန်သောကာမအာယုံကာမဂုဏ်တရားပေါ်မှာကြာရ၍နေသောនិဝရဏတရားသည်အာဝရဏော ကုသိုလ်တရားကိုပိပင်တတ်၏និဝရဏော ကုသိုလ်တရားကိုတတ်မြင်တတ်၏စေတသောစိတ်ကိုဥပကိလေသောညဉ့်ညူးစေတတ်၏ပညာယပညာကိုဥပလိကာရဏောအာလည်းအောင်ပြုတတ်၏ကာမေဆန္ဒនិဝရဏကာမအာယုန်နဲ့ဆက်စပ်ပြီးတော့ ဖြစ်ပေါ်လာတဲ့လောဘကိုကာမိသန္တာနိဝရဏလို့ခေါ်တယ်။အစင်းယူပါယောကိုအကျုံးပြီးဖြစ်ပေါ်လာတဲ့ကာမအာယုအတန်တတ္တာယောကိုအကျုံးပြီးဖြစ်ပေါ်လာတဲ့ကာမအာယုအနတ်ခန္ဓာယောကိုကြောက်ပြီးဖြစ်ပေါ်လာတဲ့ကာမအာယုယတာအာယုကြောက်ပြီးဖြစ်ပေါ်လာတဲ့ကာမအာယုအတွေ့အထိကိုကြောက်ပြီးဖြစ်ပေါ်လာတဲ့ကာမအာယုအစင်းအတန်အနတ်အယတာအတွေ့အထိအာယု၅ပါး ဒီအာယုံ၅ပါးကာမဂုဏ်တရားတွေပေါ်မှာစိတ်ဝင်တစားစိတ်ညွန့်ကိုင်းသွားပြီဆိုရင်ကုသိုလ်တရားဖြစ်ခွင့်ရှိတော့ဘူးလောဘအာယုံတွေယာကအာယုံတွေဖြစ်ပေါ်လာပြီဆိုလို့ရှိရင်စိတ်ဟာမြင်းနွမ်းသွားတယ်ကုသိကုသိုလ်တရားဖြစ်ခွင့်မရှိတော့ဘူးဒါကြောင့်အာယုံ၅ပါးဆိုတာဟာစိတ်ကျင်တုတ်တရားရှိတဲ့ပုဂ္ဂိုလ်မှတက်တာတယ်စိတ်ကျင်တုတ်တရားမရှိရင်တည်းအဲ့ဒီအာယုံနောက်သို့တကောက်ကောက်ပါနေတယ် အဲဒါကာမဂုဏ်အာယုန်တွေကိုမှလိုက်စားတယ်ပုဂ္ဂိုလ်ရပြီကုသိုလ်တရားဖြစ်ခွင့်မရှိဘူးတဲ့ဖြစ်နေတဲ့ကုသိုလ်တရားလည်းအဲ့ဒီမှာရပ်ဆဲသွားတယ်စိတ်တွေညှင်းနှွမ်းပြီးတော့လာတယ်ညှင်းညူးပြီးတော့လာတယ်အဲဒါစဉ်းစားကြည့်ပေါ့ကိုတိပဋ္ဌာန်တရားရှိမှတဲ့ယောဂီတွေကြည့်ပေါ့အပြင်အာယုန်သွားမစဉ်းစားနိုင်အောင်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ရှုမှန်းရင်ရှုမှန်းရင်နဲ့တခါတခါအဲလောဘအာယုန်တွေမပေါ်လာဘူးလားပေါ်လာတတ်တယ် အဲ့ဒီလောဘအာယုံပေါ်လာရင်လောဘအာယုံနောက်ကိုစိတ်ကလိုက်သွားတတ်တယ်လိုက်သွားရင်ရှုမှန်းအာယုံရှုမှန်းမှုတွေဘာဖြစ်သွားလဲအဆက်ပြတ်သွားဒါထင်ရှားတယ်မဟုတ်လားထင်ရှားတယ်ကိလေသာအာယုံကာမဂုဏ်တရားတွေရှေ့ကဖြစ်ခဲ့မှုတဲ့ကာမအာယုံတွေကိုအာယုံပြုပြီးလဲပဲစိတ်ကဖြစ်ပေါ်လာတတ်တယ်မဖြစ်သေးတဲ့ဖြစ်လိုတဲ့ဆန္ဒရှိတဲ့အနာကကာမအာယုံကိုအကြောင်းပြုပြီးတော့လဲပဲကိလေသာတွေဖြစ်ပေါ်လာတတ်တယ်အတိတ်အာယုံဖြစ်ဖြစ်အနာဂတ်အာယုံဖြစ်ဖြစ် အဲ့ဒီအာယုံမဲ့ဆက်ဆက်ပြီးတော့ကိလေသာတရားတွေလောဘရာဂကိလေသာတရားတွေဖြစ်ပေါ်လာပြီဆိုရင်လေကုသိုလ်တရားတွေဟာလျှော့ပြီးတော့ကြာသွားတယ်ရွက်ကြာသွားတယ်လေရှိတ်တိုးပြီးတော့မသွားတော့ဘူးအဲ့ဒီမှာရတန်းသွားတယ်ဖြစ်နေတဲ့ဇန်တရားလည်းအဲ့ဒီမှာရတန်းသွားတယ်မဲ့ဖို့ရပြီးဖြစ်တဲ့အရိယပုဂ္ဂိုလ်များလည်းပဲဖလားသမဘာများဝင်စားနေတဲ့ချိန်မှာဒီကိလေသာအယုံကာမကိုပေါ်လာရင်ခိခိရတန်းသွားတယ်မြုံဆိုအောက်ကိုကြာသွားတယ်ဖြစ်သွားတယ်ဒီခါလေတကယ်ကိုမှန်းနေတဲ့အချိန် ဖြစ်တိမိမိအထုနေတဲ့ချိန်မှာပင်လေအဲ့ဒါကာမအာယုများညာညှန့်ပြီးတော့ဝင်လာပြီဆိုရင်ဖြစ်ချင်းရပါတော့ပါပဲအဇံရနေတဲ့ပုဂ္ဂိုလ်အရိယာမဲ့ဖို့ရပြီးတဲ့အရိယာပုဂ္ဂိုလ်များတည်ပင်လေဒီကာမအာယုများညာညာမှာဝင်လာရင်ရှေ့ကိုတိုးလို့မရအောင်ရတမ်းသွားတယ်ဆိုတော့တာမန်ပုဂ္ဂိုလ်တွေဆိုရင်ပြောစရာမရှိတော့ဘူးပြောစရာမရှိတော့ဘူးမြတ်စွာဘုရားရှင်ကြီးတော်ဖြစ်တဲ့ကြီးတော်နန္ဒမင်းသားဇနပတ္တကလျာဏီနဲ့ မင်္ဂလာဆောင်ခါနီလောလောဆယ်မှာမြတ်စွာဘုရားရှင်ကြောင်းတော်ခေါ်ပြီးတော့ယဟန်ပြုပြလိုက်တဲ့ခါကျတော့ဇဏပတ္တကာလနီကိုကြောက်ပြီးပြီးတော့မိတဏ္ဍမင်းသားတရားထိုင်လို့မရဘူးတဲ့အဲ့ဒါကြောက်ဘူးတယ်မလားအဲကြောက်ဘူးတယ်နော်အဲ့ဒါကြီးပေါ့တရားထိုင်လို့မရဘူးဆိုတော့မြတ်စွာဘုရားရှင်ကမိတဏ္ဍကိုတရားရအောင်ဆိုပြီးတော့ယဟန်ငယ်လေးတွေပြောထားတယ်မိတဏ္ဍကိုသွားပြီးတော့မေးရကိုရောနန္ဒာ အဲတရားမှလို့ရရလားတရားမှရင်ကောင်းရလားသနပတကလဏီများပေါ်နေသလားလို့သွားသွားပြီးတော့မေးခိုင်းနေမြတ်စွာဘုရားရှင်ကတော်ပြခါသွားမေးပြန်တော့ဘယ်နဲ့လဲကိုတော့တရားထံလို့ဆင်ပြေရလားသနပတကလဏီထံစိတ်မြရောက်နေသေးသလားသွားသွားမေးတော့ကိုတော်တွေကသီးသီးနဲ့လားလားမေးနေတယ်လို့ငိုပါတယ်တဲ့ညီနန္ဒမင်းသားယဟန်ကိုတော်တွေကသီးသီးနဲ့လာလာမွေးနေတယ်မြတ်စွာဘုရားရှင်သူတို့ပြောင်းခိုင်းထားတာသူတရားရအောင်ဆိုပြီးတော့အဲ့ဒီမှာအရှက်ရပြီးတော့ ဒီလောကုတ္တရာတရားဘက်ကိုမျက်နှာမူလောင်ဆိုပြီးတော့ကာမဂုဏ်အာယုန်တွေကနေစိတ်ကိုဝါပြီးတော့သွားအောင်ဆိုပြီးတော့ဖះကသူ့ညီတော့ရှက်သွားအောင်ဆိုပြီးတော့သွားသွားပြီးတော့မေ့ခိုင်းတာပြောင်ခိုင်းတာပါဗောလေကိုတော်တွေကပြီးပြီးနဲ့လားလားမေ့နေတယ်လို့သင်္ကန်းလေးနဲ့ကောင်းကလေးချိုးပြီးမျက်ရည်သုပ်ပါတယ်အဲ့ဒါတွေဇနဗဒကလျာဏီနဲ့အမင်္ဂလာစကိုင်းလောလောဆယ်ပေါ့လေနော်ဒါဖះညီတော်မလို့ပေါ့ခုတာမပုဂ္ဂိုလ်များဆိုရင်နှလုံးနဲ့ကွဲသွားမှာလုံမှာမဟုတ်ဘူးဒါတွေဟာကွဲသွားမှာနှလုံးကတလုံးနဲ့ကွဲမှာနှလုံးတန်ကွဲသွားမှာ လွယ်မှာမဟုတ်ဒါလေးရနော်ရှေ့ကသူတော်ကောင်းများကြည့်တဲ့ပုဂ္ဂိုလ်ကငယ်တဲ့ပုဂ္ဂိုလ်အကျုပ်လိုလားပြီးတော့ပြောဆိုရင်လိုက်နာတယ်ပြန်ပြီးတော့ပြန်လှန်မပြောရဘူးပြန်လှန်မလုပ်ရဘူးဘာမှမလုပ်ရဘူးမကြိုက်ကြိုက်ကြမကြိုက်ကြိုက်ဘာမှပြန်မပြောရဘူးရှေ့ရသူတော်ကောင်းများဘာလို့တူးဖို့စရာကောင်းလဲလို့ကြီးသူကငယ်သူကိုပြောလိုက်ရင် ပြန်လှန်မှုမရှိဘူးလိုက်နာတယ်တဏ္ဍပုဂ္ဂိုလ်များလိုက်နာနိုင်ပါမလား မနှံ့နိုင်ဘူးမြည်တော်ညီနန္ဒနာမင်းသားမြတ်စွာဘုရားရဲ့အကြောင်းတော်ခေါ်လာပြီးခါကျတော့အကြောင်းတော်ရောက်တော့ညီတော်ယဟန်ပြုနိုင်မလားလို့မေးတယ်ပြုနိုင်မလားလို့မေးတော့ပြုနိုင်ပါတယ်သူလျှောက်ရတယ်မပြုနိုင်ဘူးလို့သူမလျှောက်ရဘူးဖျက်ရှင်ပြုရမယ်လို့သူအမေးမချလိုက်ဘူးပြုနိုင်မလားလို့မေးလေသူမပြုနိုင်ဘူးလို့ပြောလိုက်ရင် तू ရိုင်းသွားမယ်ကိတုကိုပယ်လှန်ရကြပါမယ်မြတ်စွာဘုရားရှင်ကသူ့ယဟန်ပြုစေလို့ဆန္ဒရှိတယ်ဆိုတော့ तू သိတယ် ဒါညီတော်ယဟန်ပြုနိုင်မလားလို့ဒီလိုမေ့လိုက်တဲ့မိခွန်းဟာဖယားရှင်ကသူ့ကိုယဟန်ပြုစုလို့တဲ့ဆန္ဒရှိတယ်လို့သူကသိတယ်ပြုရမယ်လို့ဖယားကမပြောဘူးပြုရမယ်ဆိုရင်အာနာဖြစ်သွားပြီပြုနိုင်မလားဆိုတော့ပြုနိုင်ပါတယ်ဖယားလို့ဖယားရှောက်လိုက်ရတာပါပဲစဉ်းစားကြည့်ပါအမင်္ဂလာဆောင်ခါနီလောလောဆယ်လေးမှာဇဏဗဒကလျာဏီကအပေါ်ကနေတိုက်တိုက်လေသာပရင်းလေးဖွင့်ပြီးတော့ အဲအော်ပြီးတော့ပြလိုက်တယ်အမောင်တော့ပြန်လာခဲ့နော်ခက်မြန်မြန်လေးပြန်လာခဲ့ဆိုတာမှားမှားလိုက်မှားပါထခဲ့တယ်သူကအဲ့လိုက်သမင်လေပြန်လေးပြန်ပြီးတော့ကြီးတော့အဲ့ဒါအဲ့ဒါငိုက်ဆိုင်ငိုက်စင်တာဖြန့်တော့ပါသွားတာဗောလေအဲ့ဒါကြီးအဲ့ဒီခါမှာညီတော်နာမင်းသားဟာတရားအားထုတ်နေတဲ့ခါမှာတရားမှန်လို့မရဘူးတဲ့ဇဏပတကလျာဏီပဲသူစိတ်ထဲမှာစွဲနေတယ်အဲ့ဒါကိုကာမေသနာနိဝရဏတရားလို့ခေါ်တယ်ဗာတရားလို့ခေါ်ပါလေ ခုလည်းပဲတရားနာနေကြတဲ့ပုဂ္ဂိုလ်တွေကလည်းဒီတိုင်းပဲပေါ့တစ်ခါတစ်ခါရှိကဖြစ်ခဲ့မှုတဲ့ကာမအာယုံကြုံပြီးပြီးတော့လည်းစိတ်စိတ်ထက်ရနေပြီးတော့ပြန်ပြန်ရောက်နေတတ်တယ်အဲ့ပြန်ရောက်လာပြီဆိုဒီကာမဆန္ဒအာယုံဒီပေါ်လာပြီဆိုရင်နိုင်နှင်းအောင်မှတ်မှုလူတယ်မနိုင်နှင်းပြီဆိုရင်စိတ်ကညင်နွားသွားပြီစိတ်ဆင်းရဲသွားတတ်တယ်ဤသာထမရှိဆဲကောင်းမလားအိမ်ပြန်ရင်ကောင်းမလားလို့နှလုံးနှစ်ပါးဖြစ်သွားပြန်ရောဖြစ်သွားပြန်ရောအဲ့ဒါလေ ဟိုတနေ့ကပြောတယ်ဟုတ်လားသူလောဘကိုရောကြီးလေး15ရက်အထုတ်လာတာလေသူဘယ်နေနဲ့ပြန်သွားလဲ9ရက်နဲ့ပြန်သွားတယ်နောက်ကိုရောကြီးတစ်ပါးရှိသေးတယ်နောက်ကိုတစ်ပါးအဲ့လိုပဲသူလည်းခက်စစ်စင်ပါပဲနောက်ကိုရောကာမဆန်ဒီဝရဏကြောင့်ပြောရတာကိုဒုလောဘကိုရောတွေတော့အာရောအာနာဝါရဒါမှလည်းပဲတရားရှိလို့ပြောရတာသဘောပေါအောင်ပြောရတယ်သူကတရားလားအထုတ်တာပါပဲသူလည်းပဲအဲသူလည်းပဲတလန်တလန်လောက်အထုတ်ဖို့လာတာပါပဲအထုတ်နေတော့အရာမကြမကြခလေးတွေခေါ်လဲသူ့အမေက ကမင်းဖေဒီကိုဥစဉ်ကြီးတွေသွားဖို့စစရာလာဖို့ဖြွေရည်တွေနေမကြမကြလာလာဖို့သားတွေသမီးတွေလာဖို့ဒကမကြီးကမလာဘူးဒကမကြီးကမလာတော့ဥစဉ်ကြီးကဘာပြောဆိုတော့မင်းအမေလည်းကုသိုလ်ရအောင်လှောလိုက်အောင်တဲ့နင်တို့ကြီးမလာနေနဲ့တဲ့နင့်အမေလည်းကုသိုလ်ရအောင်လှောလိုက်အောင်တဲ့ကိုတော်ကြီးကနော်ကိုတော်ကြီးကအတူတော်ဘကိုတော်ကြီးကအဲ့ဒါအဲအဲ့ဒါကြီးအသူဥစဉ်ကြီးကြောင်းသေးလို့တရားဒကမကြီးကမလာတာအဲ့ဒါကုသိုလ်ရအောင်လှောလိုက်အောင်တဲ့အဲ့ဒါကြီး ဒါဘာလို့ခေါ်တယ်လဲကာမေသန္တာနိဝရဏဘာလို့ခေါ်တယ်လဲအေးနိဝရဏအာယုဆိုတာဟာအရိယမညာနဲ့ပြတဲ့ခါကျတော့ပြသွားတာပါပဲမပြသေးတဲ့အချိန်မှာတော့ဖြစ်ပြလိုက်မပြလိုက်ဝိပဿနာရှုမှန်ကောင်းတယ်ရင်မပြအပြသွားရင်ဝိပဿနာရှုမှန်အာအာနေသွားရင်တခါပြန်ပေါ်လာပြန်အဲလိုပဲသူတလက်ကိုတလက်ဖြစ်နေတတ်တယ်ဒါကြောင့်မသူဖိဖိစီစီမှန်သွားတယ် သမာဓိအာယုန်တွေကောင်းလာပြီဆိုရင်ကာမအာယုန်တွေဆက်စပ်ပြီးတော့ဟောဘာမှမစဉ်းစားနေတော့သူရန်သူဆိုတာနားလည်ထားပြီးတော့သူကရှိတ်ဆက်ပြီးတော့ခါတဲ့တွန့်ပြီးတော့မှတ်သွားရတယ်အဲ့ဒါနေရောညာရောနေရောညာတွန့်မှတ်ပါခါကြတော့ဆင်ပြေသွားတာပါပဲဒါကြောင့်ဒီကာမေသနာနိဝရဏဆိုတော့တရားဟာလေကုသိုလ်တရားကိုတားဆီးတယ်ပိပင်တယ်လာပြီးတော့စိတ်ကိုငြင်းညူးစေတယ်ပညာကိုအားနည်းစေတယ်တဲ့ကာမေသနာနိဝရဏတရား ဒါကြောင့်မို့ကာမစိတ်ဖြစ်ပေါ်လာရင်ဖြစ်ပေါ်တယ်လို့မှန်ရရင်ຢာကဖြစ်လာရင်ຢာကဖြစ်တယ်လို့မှန်ရတယ်ဖះရှင်လက်ထက်တုန်းကရှင်အနန္ဒာကယဟန်တော်ခေါ်သွားတယ်ယဟန်တော်ခေါ်သွားခါကျတော့ရှင်အနန္ဒာကနတ်တော်ထဲကိုနေတဲ့ဆွမ်းခံကြွားရတယ်ဒီမင်းသမီးတွေကိုမိဖုရားတွေကိုစာသင်ပေးရတယ်ကိုရတော်ခေါ်သွားတော့လူကုန်တန်ပါပဲ အမြူမြလေးတွေမြင်ရစိတ်ထဲမှာဖြစ်လာတော့ဖြစ်လာခါကျတော့နတ်တော်ထက်ကထွက်လာတော့လမ်းကြားရောက်တော့ရှင်နန္ဒပြောပြတယ်ရှင်ဘုရားတပည့်တော်မှာຢာကားတွေဖြစ်နေတယ်အဲတော့ရှင်နန္ဒကမရှင်ຢာလိုက်ပါတဲ့မှတ်မှတ်ခိုင်းတယ်မှတ်မှတ်ຢာကားဖြစ်တယ်ຢာကားဖြစ်တယ်မှတ်မှတ်မှတ်ခိုင်းတယ်ပြောက်ကလားဆိုမပြောက်သေးဘူးမပြောက်ရင်ထမှတ်ရှင်ထမှတ်ပြောက်ကလားဆိုပြောက်ပြီဆိုရှစ်ဆက်သွားတယ်ဟုတ်ကိလေသာအယုံဆိုတာကိုယ်ကဘာမှမမျှော်လေပဲ နေညာတော့လည်းပဲအကြောင်းတစုံတရာရောက်အာယုံကနှလုံးသွင်းလိုက်ပြီးမှန်ရင်သွားပြီဆိုရင်ဟိုဘက်ကိုမျက်နှာမူသွားတတ်တယ်ဒီထားရတယ်ဒါကအဆန်းတရားမလောကမှာဖြစ်တတ်တဲ့တရားတွေပါပဲနော်ဆန်ရှိဆန်တို့အကုန်လုံးဖြစ်တတ်တဲ့တရားတွေပဲဒါဒီထားရတယ်ဒီလိုဖြစ်တတ်တယ်ဆိုတော့နားလည်ထားရင် ကောင်းတယ်ကျုပ်တင်ကောက်ွယ်ထားရတယ်ဒါကျုပ်တင်ကောက်ွယ်ထားရင်ဆင်ပြေတယ်အဲကမေသနာနိဝရဏတရားများဖြစ်လိုက်ရင်ဘယ်လိုမှန်းရမလဲຢာကားပြင်းဘယ်လိုမှန်းရမလဲ ယာကဖြစ်တယ်ယာကဖြစ်တယ်မှန်ရတယ်လောဘဖြစ်လာရင် လောဘဖြစ်တယ်လောဘဖြစ်တယ်မှန်ရတယ်မှန်နိုင်သွားရင်သူဘာဖြစ်သွားမလဲပျောက်သွားမယ်ပျောက်သွားရင်ကိုနိုင်ပြီပေါ့မပျောက်ဘူးဆိုရင်ကိုကရှုံးနေတယ်ဟုတ်တယ်မလားအနိုင်ခံမလားရှုံးပေးမလားအာကိုကနိုင်အောင်လုပ်ရတယ်ဒါမှတရားရှိတက်သွားမှာနော်ဒါအန္တရယ်ပထမအန္တရယ်ပထမစက်တိုက်ကြီးပဲဓမ္မနိုင်စက်တလို့ခေါ်တယ်အမှန်တန်ကြီးလေးတဲ့စက်တိုက်ကြီးပဲ ကမ္မဋ္ဌာန်နိဗ္ဗာန်တရားတဲ့ဆာမူလေးကစီထားလွယ်လွယ်လေးစီထားဘုန်းကြီးကလည်းခက်ခက်ပြပါဦးဆိုကာမိသန္တာကာမိသန္တာဖြစ်သောခံဖြစ်သောခံပညာမျက်စိအာနေသည်ပညာမျက်စိအာနေသည်ကာမိသန္တာကာမိသန္တာဖြစ်သောခံဖြစ်သောခံပညာမျက်စိအာနေသည်ပညာမျက်စိ ကာမေသန္တာဖြစ်သောခါပညာမျက်စိအာနေသည်ဆိုနှခေါကာမေသန္တာဖြစ်သောခါပညာမျက်စိအာနေသည်ကာမေသန္တာဖြစ်သောခါပညာမျက်စိအာနေသည်သူတလုံးကိုနားလည်သွားရင်ကြံတဲ့ဟာအလွယ်လွယ်လေးဘာမှပြောကြမရှိတော့ဘူးဒါသူ့ပြောနေရတယ် ပညာယဒုပ္ပိဒုပ္ပလိကာရဏပညာကိုအားနည်းစေတယ်ဆိုနေမှာကျန်ကံကဖွက်တယ်ပညာယဒုပ္ပလိကာရဏတိပညာယမန္တဘာဝကာရာနိဝရဏနိဟိအဘိနုပါတိတတိအန္တရန္တရာဥပိ္ပသမနာပညာဒုပ္ပလာဟောတိမန္တအဝိတတာတဲ့ကျန်ကံသူဖွက်တယ်ပညာဒုပ္ပလိကာရဏဆိုတာပညာကိုအားနည်းစေတယ်တဲ့သူကဒီနိဝရဏတရားကာမိသန္တာစတဲ့နိဝရဏတရားများတဲ့ နိဝရဏနိဟိအဘိသုပ္ပါတိတတိဒီကာမိဆန္ဒစရှိတဲ့ကိလေသာတရားတရားတွေကအဆက်မပြတ်ဖြစ်နေတော်၎င်းအန္တရန္တရာဥပိ္ပဇမာနာကြာကြာကာလမှာဖြစ်နေတော်၎င်းပညာဒုဗလာဟောတိပညာအာနေသွားတယ်ဒီကိလေသာတရားတွေအဆက်မပြတ်ဖြစ်နေတော်၎င်းကြာကြာမှာညှန့်ညှန့်ပြီးတော့ဖြစ်လာတော်၎င်းဒီလိုဖြစ်လာမယ်ဆိုရှင်ပညာအာနေသွားတယ်မန္တာ နှိတ်ကွေးရော့ရဲသွားတယ်အဝိတ္တအမြင်မရှိတော့ဘူးဒီအချက်မှာမှတ်သားကြအောင်ကောင်းတယ်မန္တာဆိုနှိတ်ကွေးသွားတယ်ရော့ရဲရဲဖြစ်သွားတယ်တုတ်ဆိုင်ပြီးဖြစ်သွားတယ်တုတ်နှေးပြီးဖြစ်သွားတယ်ရှေ့ကိုမသွားဘူးသူကဒီနေရာမှာရောက်တဲ့နေရာမှာပဲရပြီးတော့နောက်ပြန်အော့ရော်သွားတဲ့ခါလေရှေ့မတိုးနိုင်တဲ့အပြင်နောက်ကိုပြန်ဆုတ်သွားတဲ့ပြင်ရတန်းနေရင်တော်ရဲ့ကိလေသာပေါ်လာတဲ့အခါမှာတဏှိမှန်လို့ ဝိပဿနာဉာဏ်ကယက်တန်းနေရင်တော်ရဲ့ရှေ့ကိုတုတ်ဖို့တော့ခရင်တယ်ယက်တန်းနေခြင်းဒီပင်လည်းရှေ့ကိုတုတ်အလားလာရှိတယ်အကယ်၍မယက်တန်းနိုင်ပဲနဲ့နောက်ဆုတ်သွားရင်အဲ့တော့အလွန်အားနည်းသွားပြီယောဂီများဒါကြောင့်ကိလေသာပေါ်လာရင်ချက်ချင်းမှန်ရတယ်နော်ကိလေသာနောက်ကိုမလဲရအောင်ချက်ချင်းမှန်ရတယ်မှန်မှသူကပျောက်သွားမှာမမှန်ဘူးဆိုရှင်သူကမပျောက်ဘူးဒါမန္တာတဲ့နှိတ်ကွေးသွားတယ် ရော့ရဲရဲဖြစ်သွားတယ်စိတ်တွေကဝိပဿနာစိတ်တွေဘာဖြစ်သွားမလဲစိတ်တွေကစိတ်အဘာဖြစ်သွားမလဲနှိပ်ကွေးသွားမယ်ရော့ရဲရဲဖြစ်သွားမယ်တုတ်ဆိုင်တုတ်ဆိုင်ဖြစ်သွားမယ်တုတ်နှိပ်ပြီးတော့သွားမယ်ဟုတ်လားမလားကိလေသာပြင်အဲ့သဘောတရားထင်ရှားဘူးလားနော်အဝိဇ္ဇတာအမြင်မရှိတော့ဘူးပေါ်နေတဲ့တရားတွေဟာမှုံဝါးဝါးဖြစ်သွားတယ်အနေစာဒုက္ခအနတ္တထက်ပြီးအလျော်စွာယုံနာရသဘောတရားတွေကိုဖြစ်ချင်းပြင်ရတရားတွေမြင်နေတယ် မြင်နေတဲ့ဖြစ်ကင်းဖြစ်ကင်းတရားညံအားတွေဟာအဝိဇ္ဇာအမြင်မရှင်းတော့ဘူးအမြင်မရှင်းတော့ဘူးတဲ့တင်တော်ရထမှာစင်နေတော်ထမှာသွားနေရသလိုမှုံဝါးဝါဖြစ်သွားတယ်မြင်ရတဲ့အာရုံတွေကမပြပြင်းတော့ဘူးသင်္ခါရယုံနာတရားတွေဖြစ်ပြနေတဲ့တရားတွေကယခင်ကထက်တင်ရှားရှားမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခသူ့သဘောသူဖြစ်နေတဲ့အနတ္တတရားတွေထင်ထင်ရှားရှားမြင်နေတွေ့နေစေကမှုဒီကိလေသာပေါ်လာပြီဆိုရင်အမြင်ကမရှင်းတော့ဘူးတဲ့ မှုံဝါးဝါးဖြစ်သွားတယ်အမြင်မကြည်လင်တော့ဘူးလူဆိုလို့တဲ့ဒါအလွန်ထင်ရှားတယ်နော်ဒါဒီတရားတွေကလေအလွန်ထင်ရှားတယ်အလွန်ထင်ရှားတယ်အဲ့ဒါကိလေသာရဲ့ဒီနိဝရဏတရားများပေါ်လာရင်ယောဂီမှာဖြစ်ပေါ်တာတဲ့အန္တရာယ်တွေပဲအဲ့ဒါတွေနော်ဒါနားလည်ထားဖို့အဲကာမစ္ဆန်နိဝရဏတရားနားလည်ကြံတဲ့နိဝရဏတရားလွယ်လွယ်လေးဖြစ်သွားတယ်ဗျာပါတောဘိကဝေအာဝရဏောနိဝရဏောစေတသောဥပကိလေသောပညာယဒုပလိကာရဏောဘိကဝေယဟံတို့ ဗျာပါတောဗျာပါဒခေါ်တဲ့ဒေါသတရားသည်အာဝရဏောကုသိုလ်တရားကိုပြပင်တိုက်နိဝရဏော ကုသိုလ်တရားကိုတသိတဤပညာယပညာကိုဒုက္ခလိကာရဏောအာနေဝပြုတဤစေတသောစေကိုဥပကိလေသောညဉ့်ညူစေတဤဒေါသဒုတိယတရားကဒေါသဗျာပါဒဆိုဒေါသကိုခေါ်တယ်ဗျာပါဒဆိုဒေါသစိတ်ထဲမှာဒေါသဖြစ်လာရင်စိတ်ဆိုးတဲ့စိတ်ညင်းတဲ့ ဒေါသတရားဖြစ်လာရင်လည်းပဲဝိပဿနာတရားရှိကိုမတိုးတော့ဘူးမြင်နွားသွားပြီဖြစ်ခွင့်ရှိတဲ့ကုသိုလ်တရားတွေကဖြစ်ခွင့်ရှိမတိုးဘဲနဲ့အဲ့ဒီမှာရပ်တန့်သွားတာတဲ့တဲ့ဒေါသဖြစ်လာရင်ဒေါသဖြစ်စိတ်ဆင်းရဲသွားရုံမလားစိတ်ဆင်းရဲသွားပြီဆိုလို့ရှိရင်ရှေ့တိုးလို့မရတော့ဘူးတဲ့စိတ်ညင်နွမ်းသွားပြီဝိပဿနာတရားရော့သွားပြီအာနေသွားပြီအတိဝိပဿနာဉာဏ်ပညာတွေကလည်းပဲရော့ရဲသွားပြီမထင်ရှားတော့ဘူးမရှင်းလင်းတော့ဘူးတဲ့ဒေါသတရား တခါတခါလည်းပဲစိတ်ဆင်းရဲတဲ့ဒေါသတရားယောဂီတွေမှာဖြစ်တတ်တယ်မဟုတ်ဘူးလားဘာမဟုတ်တဲ့အကြောင်းလေးကိုခြေခံပြီးတော့လည်းပဲဒေါသဖြစ်တတ်တယ်နေရင်ထိုင်ရင်နဲ့မမျော်လင့်ပဲပြုံးနေစတဲ့အခါမှာလည်းဒေါသဖြစ်တတ်တယ်နေထိုင်တဲ့အခါမှာလည်းဒေါသဖြစ်တတ်တယ်သွားလာတဲ့အခါမှာလည်းဒေါသဖြစ်တတ်တယ်ဆင်ခင်တို့တရားအနည်းရဖြစ်တတ်တယ်တိတာတိထားရတယ်အများနဲ့နေထိုင်တဲ့အခါမှာဒီလိုပြဿနာမျိုးရှိတတ်တယ်ဆိုတာကြိုတင်ပြီးတော့နှလုံးသွင်းတာပုဂ္ဂိုလ်မှာတော့တော်တဲ့ကြိုတင်နှလုံးသွင်းမှုမရှိတဲ့ပုဂ္ဂိုလ်များကြတော့စိတ်ဆင်းရဲတတ်တယ် ဘုန်းကြီးအစားကတည်းကပြောလာခဲ့တဲ့အနေထိုင်ကြောင့်ပြုပြုတဲ့စိတ်ဆင်းရဲတတ်တယ်အစာသောက်အကြောင်းပြုပြုတဲ့စိတ်ဆင်းရဲတတ်တယ်လို့ဟုတ်ရမလားတခါတခါစိတ်ဆင်းရဲတာမရှိဘူးလားအဲစိတ်ဆင်းရဲရှင်းရင်သူဒေါသဖြစ်သွားပြီဟုတ်တယ်မလားဒေါသဖြစ်သွားပြီဒေါသဖြစ်သွားပြီဆိုရင်တရားထွားတဲ့ခါကျဘလို့နေတယ်တော်တော်ကိုပဲလိမ့်မှန်းနေရတယ်မဟုတ်လားတော်တော်ကိုလိမ့်မှန်းနေရတယ်လိမ့်မှန်းနေရဒါကြောင့်ဒေါသဖြစ်လာရင်လည်းပဲကုသတရားတွေကရက်ဆက်သွားတာတဲ့ အနေစာဒုက္ခနတ္တတရားတွေလည်းပဲရပ်ဆိုင်သွားတာတဲ့မှုံဝါးဝါးဖြစ်သွားတာတဲ့အမြင်မကြည်လင်တော့ဘူးတဲ့ဒါကြောင့်ဒေါသဖြစ်ရင်ဘယ်လိုမှန်းမလဲဒေါသဖြစ်ရင်ဒေါသဖြစ်တယ်ဒေါသဖြစ်တယ်မှသို့မဟုတ်စိတ်ဆင်းရဲတယ်စိတ်ဆင်းရဲတယ်စိတ်ဆင်းရဲတယ်မှသို့မဟုတ်ဝန်လဲဝန်နဲ့တတ်တယ်ဝမ်းနေတယ်ဝမ်းနေတယ်မှငါအိမ်မှာငါနေတော့ပြီဒီလိုပုဂ္ဂိုလ်မျိုးနဲ့ဘယ်ပြောမလဲဖယ်ဖိုက်ပြိုင် ပြောမလဲဒီကြောက်မှမလို့ငါသိခါနေတာညီနောင်ညီအဲအဲ့ဒါလေးနော်ညီနောင်ညီ ငါ့ကိုဘာထင်လို့လဲမလေးအဲ့ဒါမျိုးအိမ်မှာဆိုရှင်ညီတယ်လို့ကိုကိုငါပြောကိုမပြောဘူးဖက်ပြိုက်ပြောကိုမပြောဘူးအဲအဲ့ဒါမျိုးဖြတ်တတ်တယ်ဒါမာနကဒေါသနောက်ဘသူကပါလာလဲမာနအဲဒေါသမာနရောပြီဆိုရှင်ကြံတဲ့အကုသိုလ်တရားတွေကလည်းပဲသူ့နေရာနဲ့သူနေရာယူထားလိုက်တော့တယ်အဲ့ခါကျတော့တရားထုတ်ရတာဘယ်လိုနေသေးလဲဘယ်လိုနေသေးလဲစိတ်ဆင်းရဲတက်တယ်ဟုတ်တယ်မလားစိတ်ဆင်းရဲတွေသွားတာတယ်ဒါကြောင့်မို့တရားနဲ့ပဲမှဒီတရားမျိုးလက်ခံရမှာလား ဒီတရားတွေကိလေသာတရားကိုပယ်ဖို့ပဲတရားထုတ်နေတာမဟုတ်ဘူးလားအဲသူ့လာရင်သူ့ဘာလို့ရမလဲပယ်လိုက်စိတ်ဆင်းရဲရင်စိတ်ဆင်းရဲတယ်စိတ်ဆင်းရဲတယ်မှတ်ဝမ်းနေရင်လည်းပဲဝမ်းနေတယ်ဝမ်းနေတယ်မှတ်သဘောကျသလိုမှတ်မှတ်နိုင်ရင်သူဘာပြောသွားမလဲပျောက်သွားမယ်တွက်သွားရင်ကိုနိုင်ပြီဟုတ်တယ်မလားအေးတရားနဲ့ပဲမှာအမတန်ရည်ကြီးပါတယ်တရားလိုလိုလာတာကိုဟုတ်တယ်မလားကဲဆိုဒေါသဗျာပါဒေါသဗျာပါ ဖြစ်သောအခါပညာမျက်စိအာနေသည်ဒေါသပြပါဖြစ်သောအခါပညာမျက်စိအာနေသည်သို့လွယ်ပါတယ်ဒေါသ ဘယ်ပါဖြစ်သွားပြီအဲနော်ကာမိသန္တာရဲ့ဗျာပါဒခေါ်တဲ့ကာမိသန္တာခေါ်တဲ့လောဘအရာကဗျာပါဒခေါ်တဲ့ဒေါသသူကအကြီးဆုံးတရားတွေပဲဒိနာမိတံဘိကဝေအာဝရဏနိဝရဏစေတဥပကိလေသာပညာယဒုပလီကာရဏဘိကဝေယဟံတို့ဌိနာမိတံဌိနာမိတနိဝရဏတရားသည်ဌိနာမိတံစိတ်အာယောပြီးပြီးလာတဲ့ဌိနာမိတတရားသည် အာဝရဏံကုသိုလ်တရားကိုပိပင်တဤနိဝရဏံကုသိုလ်တရားကိုတတ်စီတဤစေတသော စိတ်ကိုဥပကိလေသံညင်ညူစေတဤပညာယပညာကိုဒုပလိကာရဏံအာနေောပြုတဤဌိနမိတာတဲ့ဌိနမိတာကတော့ပြောစရာကမရှိတော့ဘူးဌိနမိတာဆိုတာငိုက်မိတယ်နော်ငိုက်မိတယ်တင်ငိုက်တယ်သူသိတယ်မလားဌိနမိတာတဲ့ အဲထမင်းများစားပြီးတရိပ်တမောများမအိပ်ရဘဲနဲ့ထမင်းလည်းစားပြီးပြီးစန္ဒာရီခွဲထမင်းစားပြီးပြီးဝိုင်းလာရင်လည်းစနေနိုင်ထိုကန်ဒီပြင်းမောက်ခေါတော့စနေနိုင်ထိုလောက်ရောက်လာဟောတရားလည်းထိုင်ရောဖောင်းတယ်ပိန်တယ်ဖောင်းလာပေါင်းသေးတယ်မပေသေးဘူးစေးလေးကငိုက်လာပြီမစေးလေးကဟဲပတုမတုအဲအဲ့ဒါဌိနမိတနိဝရဏတရားဌိနမိတဆိုတာဘလို့ကြောင့်ခံပြီးဖြစ်ပေါ်လာလဲဆိုရှင်စိတ်အားလျော့ပြီးပြင်းရလာတဲ့ကမှဖြစ်လာတတ်တယ် ရှုမှန်းနေတဲ့စိတ်အားတွေညော့ပြီးတော့ပြင်းရည်လာတဲ့အခါမှာဌိနမိတ်ဝင်လာတတ်တယ်တဲ့ဌိနမိတ်ဆိုတာအင်္ဂိတ်တာပါပဲမှန်းနိုင်ရင်အလွန်ကောင်းတယ်ဆိုတာဖန်တို့တရားထုတ်တဲ့ဒီတိုင်းပါပဲဌိနမိတ်ကိုနိုင်အောင်လိုက်တာပါပဲဌိနမိတ်နိုင်အောင်လိုက်တဲ့အခါကျတော့သူ့နာနာမှန်းရတယ်စိတ်တင်းထားရတယ်တင်းထားလိုက်စိတ်တင်းထားလိုက်နင်လာဌိနမိတ်ဆိုတော့တင်းထားတင်းထားသူမှန်းစိတ်မှိုင်းလိုက်ပြန်တယ်မှန်း မှန်ရင်မှန်ရင်နဲ့အမှန်နိုင်သွားရင်တနေ့လုံးတညလုံးအိပ်ပျော်သွားပြီးနို့လာသူဖြစ်သွားတယ်လန်ဆန်းပြီးတော့အလွန်နေကောင်းသွားတယ်ကျိနာမိတာမနိုင်ဘူးဆိုရင်ခေါင်းလည်းအုံပြီးတော့မူးလာတတ်တယ်အုံပြီးတော့အိပ်ပြည့်သူဖြစ်သွားတတ်တယ်အဲယောဂီကမထုတော့ပါဘူးလေဆိုတော့ဟိုဘက်နေဘေးဟိုဘက်နေဘေးနေပြီကြည့်လိုက်တယ်သူကငါနေဘေးကယောဂီကဘယ်လိုနေသလဲငိုက်သေးလားမငိုက်ဘူးလားဆိုပြီးတော့အဲကိုကလည်းငိုင်းနေရမအိမ်မဖြစ်လို့ဆိုတာအိမ်ဆိုတော့တပည့်လေးခေါင်းလေးဖုံးလိုက်တယ်သူက အလင်းရောင်လေးတွေဘာဖြစ်လို့တပည့်ဖုံးထားအလင်းရောင်ရှင်မကောင်းဘူးအလင်းရောင်ရှင်မကောင်းဘူးဆိုတော့တပည့်လေးမျက်နှာရှင်ဖုံးပေါ်ပါလေးမျက်နှာရှင်ဖုံးပြီးတော့မှန်းနေတာပါပဲဘယ်ဘယ်ကြမလဲရှေ့ထုံနောက်လန်ရှေ့ထုံနောက်လန်တချို့ယောဂီများကြီးကြားနေတဲ့ဖွင့်တဲ့ဒိမ့်နဲ့သွားဆောင်လို့ဟွန်းအဲ့လိုတခါတယ်အဲ့ဒါဌိနမိဏနိဝရဏတရားတဲ့ဌိနမိဏဖြစ်လိုက်အင်္ဂလိပ်တရားမှန်ဘယ်လိုနေတယ်သံဝေးပြီးတော့ညာဘက်ကြတော့ဘယ်လဲနေဆာလာပြီးရှင်းနေကိုနေနောက်ဆုံးကြည့်ဆိုတော့အလွန်ခက်တယ်တော့ ဘယ်လဲဆာလာပြီအိလဲငိုက်လာပြီပင်လဲပင်မလာပြီညောင်းညာလာပြီဆိုရှင်အဲဖြစ်လာတတ်တယ်မှန်ကောင်းကောင်းရင်တော့ပြီအလွန်ကောင်းပါတယ်နိုင်အောင်မှန်းရင်ခုနပြောလာတဲ့တိုင်ပဲတနေ့လုံးတညာလုံးအိပ်ပျော်ပြီးနိုးလာတယ်လို့ပဲအဲ့လိုမှန်းသွားရတယ်ဘုန်းကြီးတွေညလုံးပေါက်ဘုန်းကြီးတွေမှန်းတယ်အဲ့ဒါတိနာမေတ္တာနိုင်သွားတာပါပဲနော်ဒါကြောင့်မို့နိုင်အောင်မှန်းကြည့်ပါအလွန်ကောင်းတယ်အလွန်ကောင်းတယ်လက်တွေ့ပဲဒီမှာတရားတွေကနော်တေချာမှန်းကြည့်တိနာမေတ္တာဆိုတာဟာအိမ်ငိုက်တာ နော်စိတ်အားကြီးပြောသွားတာလေဒီလိုပူတဲ့ရတိမှာပူပြီးတော့သိုးတယ်ဒါကြောင့်မို့စိတ်အားညော့ပြီးတော့ပြင်းကြီးလာတဲ့သဘောကိုဘာလို့ခေါ်တယ်လဲဌိနမိတာတဲ့လူအမြတ်တိတာကအင်္ဂိုက်တယ်အင်္ဂိုက်ရင်လည်းသူဘာလို့ရမလဲသူကိုမှတ်ပါတဲ့နော်မှားလို့ရှိရင်ဘာဖြစ်သွားမလဲနိုင်သွားတာပါပဲသူနားကိုတော့သွားမလဲရဘူးနော်သူရှော့မပိတ်ရဘူးနော်ရှော့လိုက်ရင်ဒီချိန်ကျရင်ဒီတိုင်းပဲငိုက်ကြည့်တတ်တယ်ဒီထားရတယ်ဒီချိန်ကျရင်ဒီတက်ပဲငိုက်ကြည့်တတ်တယ်နော်ဒီထားရတယ်ဒါကြောင့်မို့ လမ်းလျှောက်ပြီးမှတရားမှန်ရတယ်ကိနမီတာကောက်ွယ်တဲ့တရားလမ်းလျှောက်တာပါပဲဈေးငံမလျှောက်ပါနဲ့ဘရောမှတရားမှမှန်တဲ့အိယာကနိုးရကမနေ့ပိုင်းအိယာနိုးပြီးတော့လမ်းလျှောက်လမ်းလျှောက်ပြီးမှတရားကိုမှတ်နေကင်းတဲ့ထမင်းစားပြီးခဏလေးမှီးလိုက်မှီးပြီးရင်လမ်းလျှောက်လမ်းလျှောက်ပြီးမှမှတ်လမ်းလျှောက်ပြီးမှတ်ရင်ကိနမီတာကလော့ကင်းနိုင်တယ်သက်တာတယ်လမ်းမလျှောက်ဘူးဆိုရင်ကိနမီတာကနိုင်သွားရောအဲ့ခါကျတော့တရားသာလည်းအခေစီးသွားတယ်ကိုကတော့အိပ်ပျော်ပြီးသွားရတယ်ခါလေးကဖြစ်တတ်တယ်နော်ဖြစ်တတ်တယ်ဒီထား ဒါကြောင့်အင်္ဂတကြဌိနမိတ်တာလို့ခေါ်တယ်ကဲဆိုဌိနမိတ်တာဖြစ်သောအခါပညာမျက်စိအာနေသည်ဌိနမိတ်တာဖြစ်သောအခါပညာမျက်စိအာနေသည်ဆိုဌိနမိတ်တာဖြစ်သောအခါပညာမျက်စိအာနေသည်ဌိနမိတ်တာ ဟိနမိဒနိဝရဏတရားယဟန္တာများမပွဲတယ်ပြန်ပြသများယဟန္တာပွဲတယ်နော်ဒါမှန်တာယဟန္တာပွဲတယ်ဆိုတော့သူတက်ဖြစ်ပဲအခြေခံလေးရတော့ပြပြမယ်မြတ်စွာဘုရားရှင်လက်ထက်ကတစ္ဆကပရပိုက်ရမြတ်စွာဘုရားများမေအခကျိတ်ဆက်ပါလိမ့်သလားတဲ့ခုနပြောစကားမှန်တာနော်ယဟန္တာများဒီနမိဒမရှိဘူးနော်ဒါမှန်တာ အဲ့တော့တစ္ဆကပါရဘဲကဘုရားကလာလျှောက်တယ်မြတ်စွာဘုရားတဲ့ရှင်ဘုရားများနေအခါကျင့်ဆက်ပါသေးသလားတဲ့ဖះတတ်ပြေတယ်နွေရာသီအခါမှာတဲ့အလွန်ပူးပြင်းတဲ့နွေရာသီနောက်ဆုတ်လာမှာငါဖះနေအခါကျင့်ဆက်တယ်ဖះကတတ်ပြေတယ်နွေရာသီနောက်ဆုတ်လာမှာငါဖះအဲ့ဒီခေတ်မှာနေအခါမှာကျင့်ဆက်တယ် တဲ့စကားပါတာပဲ तू ဘာပြောလို့လဲဆိုတော့မြတ်စွာဘုရားရှင်ကနေ့အခါမှာကြိတ်ဆက်တဲ့ဆိုရင်မြတ်စွာဘုရားရှင်ကမောဟမကင်းသေးဘူးလို့ तू က तू ဆွဆွဲတာဒီလိုဆိုရှင်ရှင်ဘုရားနေ့အခါမှာကြိတ်ဆက်တဲ့ဆိုရင်ရှင်ဘုရားမှာမောဟမကင်းသေးဘူးပေါ့သူဆွဆွဲတယ်တွေ့ဝေတာမောဟမလားဘုရားယဟန္တာမြတ်မောဟမရှိဘူးထိတမိတမရှိဘူးဒီလိုဆိုတော့ယဟန္တာပုဂ္ဂိုလ်ကြီးများနေ့အခါမှာနေအလွန်နေပူနေတဲ့အခါနှွေရသည့်နောက်ပိုင်းကာလတွေမှာ ဘာဖြစ်လို့ကိစ္စရသလဲလို့စဉ်းစားရင်ခါမှကြတော့ခန္ဓာကိုပင်ပန်းနွမ်းတယ်လို့ဘာလို့လဲခန္ဓာကိုပင်ပန်းနွမ်းနေတဲ့အတွက်ကြောင့်မို့ခဏလေးကိစ္စရတယ်ပညာရှင်ပုဂ္ဂိုလ်များသူကိစ္စတယ်တမန်ပုဂ္ဂိုလ်များလို့တခါတရေတမောကြီးတနေ့ကိုတခါသူတို့အဲ့ဒါမျိုးမဟုတ်ဘူးပညာရှင်ပုဂ္ဂိုလ်တွေကခဏလေးအနာယူရင်းနဲ့ကိစ္စသွားတယ်ခဏလေးပါပဲအဲ့မှာတမာတိလေးဖြည့်ပြီးတော့ပြန်နိုးသွားတာပါပဲသူကခဏလေးပါပဲအဲ့ဒါ ခန္ဓာကိုယ်နွံ့နေတဲ့အတွက်ကြောင့်မို့ဒါယဟန္တာများလည်းပဲနုရတိနောက်ဆုံးကာလများမှာကိစ္စတယ်တဲ့အဲ့တော့ဘုရားတို့ဗိဓမာကျမ်းဂန်များမှာ မိတ္တာဆိုတဲ့တရားကိုနံတရားအပြင်ယုတ်တရား မိတ္တာဆိုတာ ရှိတယ်လို့ဒီလိုစောရကပုဂ္ဂိုလ်တွေဝင်လာတယ်မိတ္တာတရားဗိဓမာမှာတော့နံတရားပဲဒါပေမဲ့စောရကပုဂ္ဂိုလ်တွေကမိတ္တာတရားဒီလိုငိုက်မိတဲ့သဘောရှိရတဲ့ကြောင့်မို့မိတ္တာယုတ်ဒီလိုဆိုလာတယ် အဲ့တော့ကျမ်းဂန်တစ်ခုကဝိမု ക്തി မဲဆိုတဲ့ကျမ်းဂန်များမိတ္တာကိုသူကသုံးမျိုးပြထားသူပါစိတ်ကြောက်ဖြစ်တဲ့စိတ်တစမိတ္တာစိတ်ကြောက်ဖြစ်တဲ့စိတ်တစမိတ္တာကတစ်မျိုးတဲ့နောက်ပူအိုက်တဲ့ဥဒုရာတိကြောင့်ဖြစ်တဲ့ဥဒုဇမိတ္တာကတစ်မျိုးတဲ့နောက်အစအစဝါလွန်းတဲ့အတွက်ကြောင့်မို့ဖြစ်တဲ့အဟာရာဇမိတ္တကတမျိုးမိတ္တသုံးမျိုးရှိတယ်ဆိုပြီးတော့သူကပြောထားတယ်သူကဖះဟောတဲ့ကြမ်းမဟုတ်ဘူးနော် ချလုတ်ပြီးပြန်လာတာဒါဝိမု ക്തി မိုက်ကြလို့ခေါ်တယ်မိသူတို့ကြံကမိတ္တဘယ်နှမျိုးရှိတယ်လဲစေကြောက်ဖြစ်တဲ့စေတစာမိတ္တစိတ်ခိုင်မှန်းရင်လည်းပဲဘာဖြစ်သွားတာလဲအင်္ဂိလာတတ်တယ်နော်ယာတိပုဥတုဥတုယာတိပူပြင်းတဲ့ခံမှာလည်းပဲအင်္ဂိတတ်တယ်ဥတုဇမိတ္တနော်အစာအစာဝါပြီးတော့တဝါကြီးစားပြီးဆိုရင်ဘာဖြစ်တာလဲအင်္ဂိတတ်တယ်ဒါဒါမထင်ရှားဘူးလားနော် စိတ်အယောရဲရင်လည်းအင်္ဂိလတတ်တယ်ရာဇဥတုပူပြင်းလို့ပင်ပန်းရင်လည်းအင်္ဂိတတ်တယ်အစာအစာဝါလုံးရင်လည်းပဲစားစားပြင်းလည်းအင်္ဂိတတ်တယ်တဲ့အဲတော့ဒီပြင်အခြားပုဂ္ဂိုလ်တွေကပရဝါဒီပုဂ္ဂိုလ်တွေကမိတ္တတရားယုတ်မိတ္တလည်းရှိတယ်ဆိုတဲ့သဘောတရားဟာသိလျော်သလိုရှိတယ်ဗိဓမာမှာတော့ပြင်မိတ္တဟာနံတရားပါပဲဝိမုတိမိတ်ကျမ်းများမှာတော့အမိတ္တသုံးမျိုးပြောဟတော်ရင်မဟုတ်ယုတ်ဝတ္တိပုဂ္ဂိုလ်များလည်းမိတ္တယုတ်မိတ္တဆိုတာရှိတယ်လို့သူတို့က အယူဆရှိတဲ့အတွက်ကြောင့်ဒါတွေကိုထောက်ဆလိုက်မယ်ဆိုရင်ရုပ်ဝါဒသမားတွေရဲ့မိတ္တယုံမိတ္တဆိုတာရှိတယ်ဆိုတဲ့သဘောတရားလဲသိလျော်တဲ့သူလူရှိတယ်မှာပညာရှင်များလက်ခံနေတဲ့သဘောရှိပါတယ်အဲ့ဒါဒီဟောဒါရမို့အခုပြောလာခဲ့တဲ့တရားတွေမိတ္တထိဏမိတ္တပေါ့ထိဏမိတ္တဆိုတဲ့တရားဟာစိတ်အားရောရဲလာတဲ့အခါမှာဘာဖြစ်သွားတာလဲလဲအင်္ဂိလာတတ်တယ်ဟုတ်လားမှန်ကောင်းရင်တော့သူဖြစ်ရလားမဖြစ်ဘူးအော်မှန်ရမကောင်းဘူးပင်ပန်းလာပြီမမှန်မမှန်တကယ်မှန်တကယ် ဖြစ်လာပြီပင်ပန်းလာပြီဆိုရှင်အင်္ဂဘယ်လဲဆာလာပြီပင်လဲပင်ပန်းလာပြီစိတ်အားလဲရောရဲလာပြီဆိုရှင်စိတ်ဓာတ်တွေကြာပြီးတော့ဖြစ်လာတဲ့ခါကျတော့တိဏမေတာဝင်လာရောအလိုလိုကတိဏမေတာအလိုလိုကကသူကဝင်ဝင်ရှင်နေတာအယောဂီကတကောက်ဖိပိတ်လိုက်တာချင်းချင်းတိဏမေတာဝင်လာတော့တော့ပဲအခါကျတော့နော်ဒါကြောင့်မို့တိဏမေတာဆိုတဲ့တရားယောဂီများအတွက်တရားအထုတဲ့နေရာမှာတော့ဖြစ်တကယ်ကိုယံသူကြီးပဲနိဗ္ဗာန်နဲ့နီးလေးလေးသူကယံသူမှထင်ရှားလေးလေးပဲ နိဗ္ဗာန်နဲ့နီလာလေးလေးအတင်းပြီးတော့မှန်းလေးလေးသီနမိတကဝင်လာလေးလေးပဲသီနမိတအသီနမိတဝင်လာခါကျတော့လန့်လျှောက်လန့်လျှောက်မှန်းရတယ်အိမ်ငယ်ရင်ထိုင်ပြီးတော့မှမှန်းနေတော့လန့်ထားလျှောက်မှန်းရတယ်ဖျက်ပိတဲ့နီးတွေရှိတယ်သီနမိတဝင်လာအိမ်ငယ်ရင်နေဘဲကိုဆွဲရတယ်နေရွဲကိုတင်းပြီးတော့ဆွဲလိုက်နှစ်ဖက်ဆွဲကြည့်လဲနဲ့အိမ်ငယ်ပြီးသွားတယ်ဟုတ်လားအိမ်ငယ်ရင်ဘယ်လိုလုပ်ရမလဲနေရွဲဆွဲကြည့်တင်းတင်းလေးဆွဲကြည့် တင်းတင်းဆွဲလိုက်ရင်ကိုကကိုဆွဲသူများကိုဆွဲခိုင်းတယ်တော်တော်ကြာနတ်ပြပြောသားမယ်အဲနာနာနေရွက်ကိုဖျက်ပေးတဲ့နီးပဲအဲ့ဒါနေရွက်ကိုဆွဲလိုက်ရင်အငိတ်ပြီးသွားတယ်နေရွက်ဆွဲလို့မှအင်္ဂါမပြေဘူးဆိုရင်ထပ်ပြီးလမ်းလျှောက်ရတယ်လမ်းလျှောက်ပြီးနှက်ခတ်တရားကောင်းကင်မောကြီးရတယ်ကောင်းကင်မောကြီးကောင်းကင်မောကြီးပြန်ရင်လည်းအချင်းချင်းနာမီတာပြောက်သွားတယ်အဲ့တော့ဘုန်းကြီးတို့တရားသူရုပ်ကြီးများအပြင်ထွက်ရတယ်ကြောင်ခန်းအပြင်ထွက်ပြီးတော့လာဟာပြင်မှာထွက်ပြီးလမ်းလျှောက်ပေးရတယ် အဲကြောင့်ပြလားပြင်လေလေးတိုက်လာပြီးလေအေးရရပါပြီဆိုရင်ထိနမီတာပြီးပြောက်ကောင်းကင်ဘောမော်ကီးပြီးတော့နေရတယ်ကောင်းကင်ဘောမော်ကီးလည်းနေရွယ်ကိုဆွဲလိုက်ကောင်းကင်ဘောမော်ကီးလည်းနေရွယ်ကိုဆေးလိုက်ဆွဲလိုက်လမ်းလျှောက်လိုက်အကယ်၍ငိုင်းလာတဲ့ရှင်နဲ့ရေဦးနောက်သွားပြီးတော့ရေမျက်နှာတွေပြန်သေးလိုက်အဲလိုရတယ်အဲ့လိုလုံးရင်လည်းမှန်းရင်မှန်းရင်မှန်းနိုင်သွားတော့နိုင်ပြီအခါကျတော့ကြောင်းတဲ့ဝင်တရားထိုင်ရတယ်နော်ယောဂီများထိနာမီတာဖြစ်လာရင်ထိုင်ပြီးတော့မနေနဲ့ထိုင်နေနဲ့ထိုင်နေချင်းအိပ်ပျော်သွားမှာပေါ့နော်ဒါအရှုံးပြရဖြစ်သွားမယ် ဒါထူးခြားတဲ့တရားပေါ့မြတ်စွာဘုရားဟောတဲ့တရားပေါ့နော်ဒိနမိတနိဝရဏတဲ့ဘယ်နှပတ်ရှိသွားပြီ၃ပါးဆောက်ဖို့ဆိုပြီးပြီလားဆိုပြီးသွားပြီနော်อืมဒိနမိတဒိနမိတပြီးတော့ဩဒေသကုကုသံဘိခဝေအာဝရဏံနိဝရဏံစေတသောဥပကိလေသပညာယဒုပလိကာရဏံဘိခဝေယဟံတို့ ဥဒ္ဒင်္စာကိုကိုဇံဥဒ္ဒင်္စာကိုကိုဇာနိဝရဏတရားသည်အဝရဏံကုသိုလ်တရားကိုပိပင်တတ်၏နိဝရဏံကုသိုလ်တရားကိုတသိတတ်၏စေတသောစိတ်ကိုဒုပိဥပကိလေသောညဉ့်ညူဥပကိလေသာညဉ့်ညူစေတတ်၏ပညာယပညာကိုဒုပိလေကာရဏအာနကိုပြုတတ်၏ဥဒ္ဒင်္စာကိုကိုဇာတရားတခုတွဲနေတယ်အဲ့တရားတွေကဥဒ္ဒင်္စာဆိုတာစိတ်ပြောင်းလဲနေတာ စိတ်ကဟိုရောက်လိုက်ဒီရောက်လိုက်ဟိုသွားလိုက်ဒီသွားလိုက်ဟိုစဉ်းစားလိုက်ဒီစဉ်းစားအဲ့ဒါဥဒိစ္စလို့ခေါ်တယ်စိတ်ပြလွင့်နေတယ်စိတ်ပြလွင့်ရင်မှန်ရတယ်စိတ်ထွက်ရင်ထွက်တယ်ထွက်တယ်မှန်ရတယ်စဉ်းစားရင်စဉ်းစားတယ်စဉ်းစားတယ်မှန်ရတယ်စိတ်ကူးရင်စိတ်ကူးတယ်စိတ်ကူးတယ်မှန်ရတယ်ဥဒိစ္စလို့ခေါ်တယ်အတွေးခေါ်စဉ်းစားတယ်အများကြီးဖြစ်တတ်တယ်ရက်တူယောဂီများမှာလေဒါလည်းထင်ရှားပါတယ်နော်ထင်ရှားတယ်မဟုတ်ဘူးလားအဲခဏခဏစဉ်းစားနေတတ်တယ်လေဒါဥဒိစ္စကုတ်ကုတ်စဆိုတာကကြီးကြီးတယ် ကုက္ကုစကုကတနှစ်မျိုးရှိတယ်ပြုသိပြုထိုက်တဲ့ကုသိုလ်တရားတွေကိုမပြုလုပ်ပဲအခြေတွေကိုလွန်လာတဲ့အတွက်ကြောင့်မို့ဩဒီလိုကုသိုလ်တွေငါမပြုလိုက်ရလေခြင်းလို့နောင်တပူပန်သဘောဒါကုက္ကုစတစ်မျိုးနောက်တစ်မျိုးကအကုသိုလ်တွေကိုပြုမိတဲ့အတွက်ကြောင့်မို့ဩဒီလိုအကုသိုလ်မျိုးငါပြုမိခဲ့လေခြင်းဆိုပြီးတော့ကိုပြုခဲ့ပြီးတဲ့အကုသိုလ်တွေကို စဉ်းစားပြီးတော့စိတ်ပူပန်တာစိတ်ဆင်းရဲတာပုဂ္ဂုစတယ်နှစ်မျိုးရှိတယ်မပြူရသေးတဲ့ကုသိုလ်တွေအကြောင်းပြုပြီးတော့ဒီလိုကုသိုလ်တွေမျိုးငါမဖြစ်ရလေရင်ငါမရလိုက်လေရင်လို့မဖြစ်သေးတဲ့ကုသိုလ်တွေအကြောင်းပြုပြီးတော့စိတ်ဆင်းရဲတာစိတ်ပူပန်တာကဒီမျိုးမိမိပြုပြီးတဲ့အကုသိုလ်တွေအကြောင်းပြုပြီးတော့ဒီလိုအကုသိုလ်မျိုးငါပြုမိလေရင်မှားမိလေရင်ဆိုပြီးတော့ကိုပြုပြီးတဲ့အကုသိုလ်ကိုတတိယပြီးတော့စိတ်ဆင်းရဲတာကဒီမျိုးဒီမျိုးရှိတယ်လေ နှမျိုးသီးထားရတယ်ဆိုသီးထားရတယ်သီးထားရတယ်နော်ဒါကြောင့်မို့အကုသိုလ်ဆိုတာဟာအမတန်မှအရေးကြီးတယ်နိဗ္ဗာန်ကိုသွားတဲ့နေရာမှာဒီစိတ်ရဒီဥဒိစ္စကုကုသတရားဟာကုကုသတရားဟာအလွန်ထင်ရှားတယ်အဲ့ဒါတွေကအလွန်ထင်ရှားတယ်ဒီကတရားသူကြီးတူတရားအထွေအခါကျတော့ရေးသားကြီးမှာတရားမှန်ရင်မှန်ရင်မှန်ရင်လည်းအပြင်ကိုထွက်ပြေးတာတခါလေအပြင်မှာ ကြွက်ဒင်းကြီးပင်ရှိတယ်ဆက်ဝိုင်းလို့လုပ်ထားကြွက်ဒင်းကြီးပင်ခုံဝိုင်းလုပ်ထားအဲကြွက်ဒင်းကြီးပင်ကြီးအဝိုင်းကြီးကိုထွက်ပြစ်လိုက်တာ69ဘတ်ထွက်ပြစ်လိုက်တာကအနှေးတစ်ပတ်အမြန်တစ်ပတ်အနှေးတစ်ပတ်အမြန်တစ်ပတ်ထွက်ပြစ်တာအဲဆက်ဝိုင်းကြီးကိုထွက်ပြစ်တာခါလဲတရားထိုင်ကနေထွက်ပြစ်လာတာအဲ69ဘတ်လည်းပြီးတော့ပြန်ဝင်သွားတယ်တရားသူကြီးတဲ့နော်တရားသူကြီးလည်းပဲအကုသူကသူကလည်းပဲဖြစ်တတ်တယ်ဟုတ်တော့မလား အဲတရားသူကြီးဆိုတာတရားအတိုင်းဆွေးပြန်ရင်တော့ပြင်တော်တာပေါ့တရားအတိုင်းမဟုတ်ဘဲနဲ့ပြောင်းပြန်ဆွေးပြန်ရင်လည်းပဲတရားသူကြီးကလည်းပဲအဲအပလေးပါကတော့သူ့ကိုအဲသူကခေါ်နေတာပါပဲအတိထားရတယ်အဲ့ဒါကိုယ်ဆန်နဲ့ကိုယ်ပါတိတိပြည့်ရတာလေအနှိမ့်တစ်ပတ်အမြန်တစ်ပတ်အနှိမ့်တစ်ပတ်အမြန်တစ်ပတ်ပြည့်တယ်ကိုယ်ဆက်ကိုယ်ပါလည်းပြီးတော့အခန်းထဲပြန်ဝင်သွားတယ်တရားသူကြီးအဲကြောင့်ကိုကုဆဆိုတဲ့တရားဟာကိုပြီးပြီးတဲ့ပြုပြီးတဲ့အကုသိုလ်တရားမျိုးပြန်တရားရင်ပြန်နာနာမှန်ရတယ်အဲ့ဒါနာနာမှန်ရတယ်ဆင်းရဲလဲဆင်းရဲတယ်ဆင်းရဲတယ်ဆင်းရဲတယ်မှန်ရတယ်အဲ့ဒါ စိတ်ဆင်းရဲတတ်တယ်နော်ဒါကိုကိုစားနှမျိုးတဲ့ကိုကိုစားဘယ်နှမျိုးရှိတယ်လဲနှမျိုးခုယောဂီများခုတရားအထုတ်တယ်ဩတို့တရားအမထွားသေးဘူးတတိပဋ္ဌာန်အမထွားသေးဘူးအထုတ်ကိုအချိန်တန်လို့ခုအထုတ်ရတာဝန်တော်မျိုးအထုတ်ရမယ်ယောဂီများနော်မက်ဖို့တရားရရင်တော့ပြောစရာမရှိတော့ဘူးပြောစရာမရှိတော့ဘူးဒါရမို့ပြုသည်ပြုထိုက်တဲ့ကုသိုလ်တရားတွေကိုမပြုလို့မရမပြုလို့ရပဲကျော်လွန်သွားတဲ့အတွက်ကြောင့်မို့စိတ်ထက်မှာဆင်းရဲတာကတစ်မျိုး ပြုပြတဲ့အကုသိုလ်တရားတွေကိုဒီလိုအကုသိုလ်မျိုးငါပြုမိလေရင်လို့စိတ်စိတ်ဆင်းရဲတာကဒီမျိုးကိုကိုစားဘယ်နှမျိုးရှိသလဲဒီမျိုးအဲ့ဒီကိုကိုစားတရားကြီးပေါ်လာရင်လည်းပဲဘာလို့ရမလဲမှတ်ပါမှတ်ရင်ဘာဖြစ်သွားမလဲပျောက်သွားပါလိမ့်မယ်နော်တရားစိတ်တရားစိတ်ပဲဟုတ်တယ်မလားမပျောက်တာမရှိဖက်ရှင်တရားတော့တတိပဋ္ဌာန်တရားနဲ့မှတ်သွားမှတ်ရင်ဘာဖြစ်သွားမလဲပျောက်သွားမယ်ကဲဆောင်မှုဆိုအောင်ဥဒိကုသဥဒိကုသဥဒိဆိုတာကဥဒိစ္စ ကုသဆိုတာကကုကုသဩဒိကုသဩဒိကုသဖြစ်သောခါဖြစ်သောခါပညာမျက်စိအာနေသည်ပညာမျက်စိအာနေသည်ဩဒိကုသဩဒိကုသဖြစ်သောခါဖြစ်သောခါပညာမျက်စိအာနေသည်ပညာမျက်စိအာနေသည်ဩဒိကုသဩဒိကုသဖြစ်သောခါဖြစ်သောခါပညာမျက်စိအာနေသည်ပညာမျက်စိအာနေသည်သို့နှောက် ဘုရားယုံသာယောဂာဒီနာမျက်စိအားနဲ့ဤဘုရားယုံသာယောဂာဒီနာမျက်စိအားနဲ့ဤဘယ်နှပါရှိသွားပြီလဲဒီတရားတွေယောဂီတွေမှာပေါ်တယ်မဟုတ်လားပေါ်ပါတယ်နော်အဲမှားမယ်ပေါ်ရင်မှန်လိုက်ဒါဓမ္မနုပဒနာဆိုင်ရာတရားတွေပါပဲဒီတရားတွေကပေါ်ရင်မှန်ရင်မှန်ရင်ပြောက်သွားတာပေါ့ဆင်ပြီးသွားတာပေါ့ ဝိစီကိစ္စဘိခဝေအာဝရဏနိဝရဏစေတသောဥပကိလေသာပညာတုပလီကာရဏဘိခဝယဟန်တို့ဝိစီကိစ္စယုံမှမှုဝိစီကိစ္စဆိုတဲ့တရားသည်အာဝရဏကုသိုလ်တရားကိုပြိပင်တတ်၏နိဝရဏကုသိုလ်တရားကိုတတ်စီတတ်၏စေတသောစိတ်ကိုဥပကိလေသာငြိညူစေတတ်၏ပညာယပညာတုပလိကာရဏအာနေဆိုင်အာနေစေတတ်၏အာနဝပြုတတ်၏ဝိသိကိစ္စဝိသိကိစ္စဆိုတာ ယုံမှန်တန်တရားတွေဝင်လာတာနှလုံးနှစ်ခွဖြစ်လာတာဟုတ်သလားမဟုတ်ဘူးလားမှန်သလားမှန်မမှန်ဘူးလားဘုရားဆိုတာဟုတ်ရဲ့လားမဟုတ်ဘူးလားတရားဆိုတာရှိရဲ့လားမရှိဘူးလားသံဃာဆိုတာရှိသလားမရှိဘူးလားကံကံကျုပ်တရားဆိုတာတကယ်ဟုတ်သလားအဲ့လိုနှလုံးနှစ်ခွဖြစ်လာတယ်တရားပညာအားနဲ့တော့တရားတန်အားနဲ့တော့ပညာတွေအားနဲ့တဲ့ခါကျတော့လောကမှာဘုရားရှိတယ်ဆိုတာဟုတ်ပါဟုတ်ပါမလားလို့တန်တရားဖြစ်ပေါ်လာတတ်တယ် မဉ္ဇဉ်ဘုံညာနိဗ္ဗာန်ဆိုတဲ့တရားတွေကဟုတ်ပါဟုတ်ပါမလားကမ္မထဆရာကြီးကနေပြီးတော့သူတို့ယုံတန်းစကားနဲ့အိမ်မက်ဆန်ဆန်များတို့လှည့်ပြီးတော့မှတရားတွေအထုခိုင်းနေသလားဒီလိုဖြစ်တာတည်းကိုကတရားကိုမသိသေးပဲကိုမက်ဖို့ဆိုတဲ့တရားနဲ့နိဗ္ဗာန်ကိုမျက်မှောက်မပြုသေးဘူးဆိုတော့တရားအထုလာတဲ့အခါမှာရက်ရှိလာတဲ့ရက်ကြာလာတဲ့အခါမှာလကြာလာတဲ့အခါမှာဖြစ်တတ်တယ်ငါအထုတဲ့လားတွေရက်တည်းအတော်ကြာနေပြီ အခုထိငါတရားမရသေးဘူးနိဗ္ဗာန်ဆိုတရားငါခုထိငါမရသေးဘူးနိဗ္ဗာန်ရှိရင်ငါရမှာပဲမရှိလို့သာမရပဲနေမှာပဲဆိုပြီးတော့အဲ့တရားပေါ်မှာလည်းပဲတန်တရားဖြစ်ပေါ်လာတတ်တယ်ကမ္မထမ်းဆရာပေါ်မှာလည်းတန်တရားဖြစ်ပေါ်လာတတ်တယ်အခုစိတ်ကိစ္စလို့ခေါ်တဲ့ဘုရားဆိုရှိမှရှိရလားတရားဆိုရှိမှရှိရလားအရိယသံဃာတော်ဆိုတာရှိမှရှိရလားကံကံကျုပ်တရားဆိုတာရှိမှရှိရလားကိုပြင်းရင်ကိုခံဆိုတာဟုတ်ပဲလားစသဖြင့်ဖြစ်ပေါ်လာတတ်တယ် အဲ့ဒါလို့ဘုရားတရားသံဃာယတနာသုံးပါးနဲ့ကံကံတရားတွေပေါ်မှာယုံမှန်တာတရားနှလုံးနှစ်ပါးဖြစ်ပေါ်လာတဲ့တရားကိုဝိသိကိစ္စခေါ်တယ်ဝိသိကိစ္စဆိုတဲ့တရားဟာတဲ့ဆေးလွန်နေတဲ့ယောဂတကောနောက်ထပ်ဆရာများကုရခက်တယ်လို့ပဲပညာအားနဲ့လို့ဖြစ်ပေါ်လာတဲ့တရားတရားတရားအားနဲ့လို့ဖြစ်ပေါ်လာတဲ့တရားပဲဆေးလွန်နေတဲ့ယောဂတတူကိုအရင်ဆရာကကုထားတဲ့ခါကျတော့ဆေးကလွန်နေပြီ စိတ်လွန်နေတဲ့ခါကျတော့ယောဂါကကျွမ်းနေပြီနောက်ထပ်ဆရာတယောက်လာကူးတဲ့ခါမှာနောက်ထပ်စိတ်ကမတိုးတော့ဘူးစိတ်လွန်တဲ့ပုဂ္ဂိုလ်နောက်ဆရာများကူးတဲ့ခါမှာခက်ခက်တကယ်သူပဲစိတ်လွန်တာကိုဆရာနောက်ဆက်အခုခက်သူတဲ့အဲဒါဝိသိကိစ္စတန်တရားတွေဝင်လာရင် ပြဿနာပေါ်လာတတ်တယ်ဖះဆိုတာတကယ်ရှိတယ်တရားဆိုတာတကယ်ရှိတယ်အရိယသံဃာဆိုတကယ်ရှိတယ်ကိုယ်တိုင်ကိုယ်ရအရိယမဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်တကယ်မျက်မှောက်ပြုလိုက်တဲ့အခါကျတော့မှ ဩမှန်တာပဲလို့သဘောပေါက်နှက်လင်သွားတယ်ပုထုဇဉ်များမှာကတော့ဖြစ်ဝိသိကိစ္စရှိမျက်ရှိတတ်တယ်ပညာတရားအားနဲ့ပို့ပြီးတော့များတတ်တယ်နော်ဒါကြောင့်မို့ဝိသိကိစ္စဆိုတာတရားသုလောသုလောဇဝေဇဝါဖြစ်ပေါ်လာတဲ့တရားဖြစ်ရင်ဖြစ်နိုင်ရင်လည်းပဲတရားမှတ်ပါတဲ့တန်တရားဖြစ်လိုက်ရင်လည်းပဲဘာဖြစ်မလဲတန်တရားဖြစ်တယ်တန်တရားဖြစ်တယ်ယုံမှနေရင်လည်းပဲယုံမှားတယ်ယုံမှားတယ်မှန်ရတယ်တွေးတော့ရင်လည်းပဲတွေးတော့တယ်တွေးတော့တယ်စဉ်းစားလည်းပဲစဉ်းစားတယ်စဉ်းစားတယ်မှန်ရတယ် ဒီလိုမှန်းလိုက်ရင်သူဘာဖြစ်သွားမလဲလွတ်ထွက်သွားမယ်နော်နိဗ္ဗာန်နဲ့အလွန်နီးတဲ့အခါတမှပဲသောတာပတိမညာဘုံညာကိုရောက်ခဏီရောက်နီးရောက်လူနီးပါဖြစ်တဲ့ပုဂ္ဂိုလ်မြတ်တမှာကဒီဝိသိကိစ္စကဝင်ပြီးတော့နှောက်ယှက်သေးတယ်ဘုရားကြီးကြည့်တယ်အရာသွားရင်တော့ပြအဆင်ပြေသွားပြီပေါ့နော်ဒါကြောင့်မို့သောတာပတိမညာဘုံညာရပြီဆိုရှင်ဒိဋ္ဌိနိဝိသိကိစ္စကိုပထမအုပ်စုပယ်တာပါပဲသူကအယူမှအမြင်မှားတဲ့ဒိဋ္ဌိနဲ့ခုနကခုပြောလာခဲ့တဲ့ဝိသိကိစ္စယုံမှန်တန်ပြတွေ့တော့တဲ့ တရားနှစ်ခုကိုသောတာပတိမဉဏ်လဲရရောအဲ့ဒီတရားနှစ်ခုလဲကွာသွားတာမရှိတော့ဘူးအိဒါမစ္စည်းတရားလဲကွာတော့တာပါပဲတဲ့အဲ့ဒါသောတာပန်ဖြစ်မှပယ်တဲ့တရားပုထုဇဉ်တွေမပယ်နိုင်ဘူးဒါကြောင့်ဟိုကမ္မထာဆရာပြောင်းလိုက်ဒီကမ္မထာဆရာပြောင်းလိုက်ဟိုရေးတာရောက်လိုက်ဒီရေးတာရောက်လိုက်အဲ့ဒါလို့ရေးတာပေါင်းမြောင်များစွာကမ္မထာဆရာပေါင်းမြောင်များစွာရောက်နေတာဒီဝိသိကိစ္စပဲမပယ်သေးလို့ဖြစ်တဲ့သဘောတရားပဲယောဂီများဒါနားလည်ထားဖို့လိုတယ် တချို့ယောဂီပြဆိုရှင်ရိသတွေကုံဗမာပြည်ရိသတွေကုံသွားပြီပိုက်တာဗမာပြည်ကမ္မထမ်းဆရာတွေကုံသွားပြီသူလည်းအထုတာဒီလိုဖြစ်တာဘာရောက်လဲဝိသိကိစ္စမကုံသေးတဲ့အတွက်ကြောင့်ပဲဝိသိကိစ္စကုံသွားပြီအရိယာဖြစ်ပြီဆိုရင်တော့ပြင်ဒီလိုမဟုတ်တော့ဘူးဒီလိုမဟုတ်တော့ဆရာမများတော့ဘူးဆရာတဆူတည်းပဲရှိရှိတော့တယ်နော်ဒါကြောင့်မို့တရားကိုရအောင်အထုပါရသွားရင်အဆင်ပြေသွားပါလိမ့်မယ်ကမ္မထမ်းဆရာကောင်းကောင်းနှိကောင်းကောင်းပြုတဲ့ပေးတဲ့ ဆရာထံမှာရောက်အထုပါအထုမှုလိုအထုမှုလိုနေလို့သာတရားများပါနေမယ်နော်ဆရာကောင်းတွေကတော့ခုခေတ်မှာပေါ်ပါရှိပါတယ်အဲဥစိကိစ္စတရားကိုလည်းပဲဖြစ်ပေါ်လာပြီဆိုရင်လည်းပဲသူ့ကိုတရားမှတ်ပါတဲ့ကဲဆိုလွယ်ပါတယ်ဝိစီကိစ္စဖြစ်သောအခါပညာမျက်စီအာနေသည်ပညာမျက်စီအာနေ ဝိစီကိစ္စဖြစ်သောခါပညာမျက်စိအာနေသည်ဆိုနှခောက်ဝိစီကိစ္စဖြစ်သောခါပညာမျက်စိအာနေသည်ဝိစီကိစ္စဖြစ်သောခါပညာမျက်စိအာနေသည်နော်ဝိစီကိစ္စပညာမျက်စိအာနေတယ်အလုံးဘယ်နှပါရှိသွားပြီ၅ပါးအဘိဓမ္မာမှာတော့ပြီအဝိဇ္ဇာနိဝရဏဆိုအဝိဇ္ဇာတစ်ပါးပါပါတယ်ခုတုတ္တံမှာတော့၅ပါးပါပဲ အခုပြောလာခဲ့တဲ့ကာမိသန္တာနိဝရဏအရာကလောဘတရားတွေဖြစ်လာရင်အမှန်တွေရုပ်ပြီးတော့သွားတတ်တယ်ရှေ့မတုနဲ့ပဲဖြစ်တတ်တယ်ဗျာပါဒနိဝရဏခေါ်တဲ့ဒေါသတရားတွေစိတ်ဆင်းရဲဓာတွေဝမ်းနည်းဓာတွေဖြစ်လာရင်လည်းပဲရှေ့ကမတူပဲဖြစ်နေတတ်တယ်သိထားရတယ်။ရှင်နမိတနိဝရဏဆိုတာအင်္ဂိုင်းတဲ့ဟာတွေပြင်းရထိုက်မဲ့တဲ့ဟာတွေစိတ်အားယော့ရဲတဲ့ဟာတွေဖြစ်လာရင်လည်းပဲရှေ့ကတုလို့မရဖြစ်နေတတ်တယ်မှန်ရတယ်။ ဥဒိစ္စကုက္ကုစနိဝရဏစိပြလွေရာတွေစဉ်းစားမှုတွေများတာတွေစကုမှုတွေများနေတာတွေကိုယ်မှာဖြစ်ခဲ့တဲ့အကုသိုလ်ပြန်တရိယာတွေမပြုသေးတဲ့ကုသိုလ်တွေတရိယာတွေစိတ်ဆင်းရဲနေတတ်တယ်အဲ့ဒါဖြစ်လာရင်လည်းပဲရှေ့ကိုတိုးလို့များဖြစ်နေတတ်တယ်ခုနောက်ဆုံးမှာဝိသိကိစ္စနိဝရဏယုံမတန်တရားဖြစ်လာရင်လည်းပဲရှေ့ကိုတိုးလို့များဖြစ်နေတတ်တယ်ဒါဒီတရား၅ပါးယောဂီများမှာဖြစ်တတ်တဲ့အတွက်ကြောင့်မို့ကုသိုလ်တရားကိုပိတ်ဆို့တတ်တဲ့တရားဒီတရား၅ပါးတဘာမှပေါ်လာပြီဆိုရင်မှန်လို့ကောင်းသေးရဲ့လား မကောင်းတော့ဘူးမကောင်းတော့ဒါထင်ရှားတယ်မဟုတ်ဘူးလားကိုယောဂီတွေဒီတရား၅ပါးထဲမှာအမြဲတမ်းလို့လို့နှိစ္စတဲ့တရားဘယ်တရားလဲအဲအလုံးလူလူပါပဲဗျာနော်အလုံးလူလူပါပဲဟုတ်တယ်မဟုတ်လားຢာကမกินသေးဘူးဆိုတော့ຢာကပေါ်မှာပေါ့ဒေါသမกินသေးဘူးဆိုတော့ဒေါသပေါ်မှာပေါ့နော်ဌိနမိတမกินသေးဌိနမိတပေါ်မှာပေါ့ဥဒိစ္စကုဥစ္စဝိသိကိစ္စမกินသေးဘူးဆိုတော့အဲ့ဒါဒီပေါ်မှာပေါ့ဝိသိကိစ္စကိုကြာတော့ သောတာပတိမိညာနဲ့ပယ်တယ်နော်အဲကာမေသန္တာနိဝရဏကိုကာမေသန္တာနိဝရဏတရားနဲ့ဗျာပါဒနိဝရဏတရားနှစ်ပါးကိုကြတော့အနာဂါမိမိညာနဲ့ပယ်တယ်အနာဂါမှာကာမေသန္တာမရှိတော့ဘူးဒေါသတရားမရှိတော့ဘူးဝိသိကိစ္စကိုကြတော့ဘသူကပယ်လိုက်တယ်လဲသောတာပတိမိညာနဲ့ပယ်တယ်နော်ဖတ်ထားနော် ကမစ္ဆန္ဒနိဝရဏနဲ့ဗျာပါဒနိဝရဏခေါ်တယ်တရားနှစ်ပါးကိုကြတော့ဘသူကပယ်တယ်လဲအနာဂံကပယ်တယ်အနာဂါမိမညာရိုက်အဲ့ဒီတရားမရှိတော့ကုန်သွားပြီတခါအနာဂါမဒေါသမရှိဘူးကမစ္ဆန္ဒမရှိတော့ဘူးအေတံပြုတမ်းမွေးတာမရှိတော့ဘူးຢာကမရှိတော့ဘူးဒေါသမရှိတော့ဘူးထိနမေတာတို့ဥဒိစ္စကုကုဆဆိုတဲ့တရားတွေကကြယဟန္တာဖြစ်မှပယ်တယ်ဘုန်းတို့ကျန်ပြီးတမ်းပြနော်ဒါဒီဥဒိစ္စဥဒိစ္စဆိုတဲ့တရားလည်းပဲ तू ကအနာဂါတိရှိတာကိုပြပြတဲ့သဘောတရားရှိတယ် ထေနမိတာရဟန္တာဖြစ်မှာပယ်တယ်တာဂရကမဉ္ညာနဲ့အတိတပယ်တဲ့တရားကမရှိဘူးမဲလေးပါးမှာတာဂရကမဉ္ညာဖုန်ညာနဲ့ပယ်တဲ့ကိလေသာတိတမရှိဘူးကြံထမ်းတဲ့ကာမရာဂကိုတော့တာဂရမဉ္ညာနဲ့ပယ်တယ်ပယ်တဲ့နေရာမှာတနုကာရပယ်တယ်တနုကာရဆိုတာခေါင်းပေါအောင်ပြုတာကအလုံးဝအမြင့်ပြောင်းပယ်တာမျိုးမဟုတ်ဘူးအာနဲ့အောင်ပြုတာကိုတနုကာရလို့ခေါ်တယ် သမုတ်စေတအနေနဲ့ပယ်တာကအကျွင့်မဲ့ပယ်လိုက်တာအကျွင့်မဲ့ပယ်တဲ့ကိလေသာကြတော့လုံးဝပြန်လှန်မှုမရှိဘူးတဏုကာရပယ်ဆိုတော့အာနဲ့အောင်ပြုတာအာနဲ့အောင်ဆိုတာဘယ်လိုလဲဆိုတော့မွေဟောင်းဆိုပါတော့ကြိုက်တတ်တဲ့မွေဟောင်းကြီးတစ်ကောင်ကိုခါကျုပ်အောင်ရိုက်ချုပ်ထားရင်အဲ့ဒီမွေဟောင်းကလူကိုလိုက်နိုင်သေးရဲ့လားဒါပေမဲ့သူ့ပါဇာကတော့ရှူးရှက်ရှက်မရှိဘူးလားရံမလို့ဘူးလားရံတော့လို့တယ်ရံလို့ပေမဲ့ तू လူကိုလက်နေသေးရလား အဲ့ဒီသဘောတရားမျိုးသာဂရိုင်းမညာဘုံညာနဲ့ကာမယာကကိုတနုကာရပယ်တယ်ဒေါသကိုတနုကာရပယ်တယ်ခေါင်းပေါက်ပြူတယ်ခေါင်းပေါက်ပြူတယ်ဒါပေမဲ့လည်းပဲယံကတော့လူနေသေးတယ်နော်လိုက်တော့မလိုက်ဘူးယံလူနေတယ်အဲ့တော့တနုကာရပယ်တယ်လို့ဆိုတယ်ဒါနဲ့လည်းထားပါအဲ့အရိယမညာပယ်ပုံပယ်နည်းတွေနော်အာဝရဏဒီဝနာတို့တန်တရားနော်သူ့နိုင်လည်းဒုက္ခနေပြီပေါ့ခေတော်ကုန်သွားပြီ အဲ့တော့ခုပြောလာတဲ့တရားတွေကိုသဘောပေါက်တယ်မဟုတ်ဘူးလားနော်ဒါနားလေကိုလိုပါတယ်တရားအထုတဲ့ခါမှာကြတော့ဘယ်တရားကယံသူဘယ်တရားကမိတ်ဆွေနားလေကိုလိုတယ်လက်ခံမဲ့တရားလက်မခံဘဲနဲ့ပယ်လှန်မဲ့တရားနားလေထားဘူးလို့တယ်အဲ့ဒါကသင်တန်းသဘောပါပဲခုပြောနေတာဒီတရားကိုမှတ်ပါလို့ကာမေသန္တာဖြစ်လာရင်ယာကဖြစ်လာရင်ယာကဖြစ်တယ်ဖြစ်တယ်မှတ်ပါဒေါသဖြစ်လာရင်လည်းပဲဒေါသဖြစ်တယ်ဖြစ်တယ်မှတ်ပါဒီနာမိတာဖြစ်လာရင်လည်းပဲအိငိုက်တယ်အိငိုက်တယ်မှတ်ပါ ဥဒိစ္စပုဂ္ဂိုလ်စာဖြစ်နိုင်ရင်လည်းပဲစိတ်ပြန်လွှဲတဲ့ကြံစီတဲ့စဉ်းစားတဲ့စကုတဲ့မှတ်ပါဝိသိကိစ္စဖြစ်နိုင်ရင်လည်းပဲတန်တရားဖြစ်တဲ့တန်တရားဖြစ်တဲ့ယုံပါတဲ့ယုံပါတဲ့မှတ်ပါမှားနိုင်ရင်ဘာဖြစ်သွားမလဲပျောက်သွားမယ်မမှားနိုင်ဘူးဆိုရင်စက်ကက်စက်ကက်လာလိမ့်မယ်လာရင်ကိုယ့်အတွက်ရန်သူပဲနှက်လေသွားပြီနော်ဒါဆိုဆောင်မူလေးပြန်ဆိုကြစို့ကာမင်းစန္ဒာကာမင်းစန္ဒာဗျာပါဒနှင်ဗျာပါဒနှင် သီနာမိတ်တံသီနာမိတ်တံဥက္ကုဋ္ဌံဟုဥက္ကုဋ္ဌံဟုဥက္ကုဋ္ဌံဟုဥက္ကုဋ္ဌံဟုဥဆိုတာဥဒိစ္စကုဋ္ဌံဆိုတာကုကုဋ္ဌဥက္ကုဋ္ဌံဟုဥက္ကုဋ္ဌံဟုတဖန်ဝိစီတဖန်ဝိစီဝိစီဆိုတာဝိစိကိစ္ဆာ တဖန်ဝိစီဖြစ်ဤထိုခါယောဂီမှန်ပညာမျက်စီအာနေသည်ကာမိသန္တဗျာပါဒနှင့်ထိနမိတ်တံဥက္ကုသံဟုတဖန်ဝိစီ ဖြစ်၏ထိုခါယောဂီမှပညာမျက်စိအာနိသည်ကာမေသန္တဗျာပါဒနှင့်ထိနမိတ်တံ ဥက္ကုစံဟုဥက္ကုစံဟုတဖန်ဝိစီတဖန်ဝိစီဖြစ်ဤထိုခါဖြစ်ဤထိုခါယောဂီမှယောဂီမှပညာမျက်စိအာနိသည်ပညာမျက်စိအာနိသည်ဆိုနိုင်လားဆိုကြည့်ယဘာဒနှင့်ဒီနာဝိဒံဥက္ကုစံဟုတဖန်ဝိစီဖြစ်ဤထိုခါယောဂီမှ ပိညာမျက်စိအာနိမေယိကာမိသန္တာခိနမိတ်တံဥက္ကုသံဟုတဖန်ဝိစီဖြစ်ဤထိုခါယောဂီမှာပညာမျက်စိအာနေရီနဲ့ရတဲ့လူရပါအေးရလူရမှာပေါ့မရလူရမှာမဟုတ်ပါဘူးနော်ကဲပါဠိတော်နည်းနည်းဆိုပြီးတော့တရားပွဲဆုံးကြစို့ ပြင်းစီမေဘေကဝေအာဝရဏနိဝရဏစေတသောဥပကိလေသာပညယဒုပလီကာရဏဘေကဝေယဟန်တို့ဣမေပင်စဤတရား၅မျိုးတို့သည်အာဝရဏကုသိုလ်တရားကိုပိပိန္ဒကုန်၏နိဝရဏကုသိုလ်တရားကိုတသိဒကုန်၏စေတသောစိတ်ကိုဥပကိလေသာညင်ညူစေတကုန်၏ပညာယပညာကိုဒုပလီကာရဏအာနောပြုဒကုန်၏ ဤကဲ့သို့မြတ်စွာဘုရားဟောကြားတော်မူအပ်သောဝိပဿနာဉာဏ်ရှုတဲ့အခါမှာဝိပဿနာအန္တရာယ်ဖြစ်တဲ့အာဝရဏနိဝရဏတရား၅ပါးတို့ကိုမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းယုတ်သေးစွာကြနာကြအကုန်သောဓမ္မသောနာကုတုကစေတနာဆွမ်းသာသည့်အာနုဘောတို့ကြောင့်ယောဂီရဲ့တန်တမ်းမှာအာဝရဏနိဝရဏတရားလို့ခေါ်တဲ့ကာမစ္ဆန္ဒစသောကိလေသာတရားများအကြိပ်ဖြစ်ပေါ်လာသည်ရှိသောထိုဖြစ်ပေါ်လာကိလေသာတရားတို့ကိုရှုမှတ်မှုဖြင့်ပယ်နိုင်ပြီးလျှင်ရှုမှတ်မှု၏ဆုံးရဖြစ်သော အိုနာသိမှုဒုက္ခကင်းရဖြစ်တဲ့အရိယာမဉ္ဇဉ်ဘုံညာနိဗ္ဗာန်တရားတူတရားမြတ်ကို လွယ်ကူသောအသိဉာဏ်နဲ့အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းဤသို့ပြုရာဉာဏ်ဘုံညာရာဆံရအေကြီးဧကံဤရွှေပြီးတော့လမ်း တွေးရပဲသဗ္ဗိစ္စာမင်္ဂလာကိုရေကာတာတိုင်းရစေရောယနေ့ယခုပြုပြုသမ်းမြမြတ်ဘာသာကိုမိဘဆရာမြို့သမားနှင့်ကိုမာဆောက်ကြကိုသာမကအရင်စာ၍ရှိသမျှလုံးသုံးဘုံ31 ဖြစ်ပြီးသမျှဝိရရကြစေပေးပါလေညာဝေလာလူခေါ်လေတော်ညာညာအမြယူတော်မူရကုန်သောသာသာ ယူတော်ကြကုန်သောသာဓုသာဓုသာဓုအမြအမြအမြယူတော်ကြကုန်